ကဲဘုန်းကြီးတို့တရားစခန်းစားကြအောင်နော်တရားစခန်းစားတော့နမောတတ္တနဲ့ခန္ဓာဖွင့်လိုက်ကြတော့အလုံးနမောတတ္တနမောတတ္တဘဂဝါတောရဟတောသမ္မာသမ္ဗုဒ္ဓံနမောတတ္တ แล้วก็วาโตเอหาโตอาดาตานโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะဘုလိုသီလမရှိခင်နည်းနည်းလေးအဖွင့်အနေနဲ့ပြောပါဦးဘုလိုလူတိုင်းလူတိုင်းရဲ့သာနာမှာ များစုနားလည်အောင်ပြောရင်စိတ်နဲ့ရုပ်ရှိတော့မယ်စိတ်ဆိုတော့စေတသိက်လည်းပါတော့ဒီစိတ်တွေကဘုံယုကြည်နေမြင်သိစိတ်ဖြစ်ပါတယ်ဘုံယုသာနာထောင်နေကြားသိစိတ်အနတ်နေကိုအာယုံပြုနေအနတ်သိစိတ်ဖြစ်တော့ဗျာစာနေတော့စာသိစိတ်ဖြစ်တယ်တခုတရားလာထိနေထိသိစိတ်ဖြစ်ပါတယ်မျက်စိမိတ်နားကိုလည်းပိတ်ပြီးတော့ နာပိတ်တယ်ဆိုတော့အာယုံမပြည့်ပဲနဲ့ပေါ့ဗျာဥပေက္ခပြုပြီးတော့တရားထိုင်နေတောင်မှအတွေးစိတ်တွေကရှိပါတယ်အဲလိုအတွေးစိတ်စိတ်တွေကတော့တမျိုးမျိုးကိုယ်တဏ္ဍမှာဖြစ်နေမှာတတိနဲ့ပညာနဲ့မပါဘဲနဲ့နေတဲ့စိတ်မျိုးကတော့အကုသိုလ်စိတ် ဖြစ်များပါဒါကြောင့်ဗုဒ္ဓပါပသမေရမတိမနောအကုသိုလ်စိတ်ပဲဖြစ်များတယ်အဲဒီအကုသိုလ်စိတ်တွေဖြစ်များလာရင် ဘုရားရှင်ကမမိတ်လေစိတ်ရဲ့စေတသိက်ရဲ့နှမျိုးရှိတယ်ပေါ့ဗျာခန္ဓာဖွဲ့ရင်တော့နာမခန္ဓာ၄ပါးလို့ခေါ်တယ်အဲစိတ်စေတသိက်နှမျိုးထဲမှာသူတို့ကအတူတူဖြစ်တော့စိတ်နဲ့စေတသိက်အတူတူဖြစ်တဲ့စိတ်နဲ့စေတသိက်ဟာစိတ်ကဥဆောင်တယ်စိတ်ကဗราဏကြတယ်ဒီလိုပြောသွားတယ်နောပုဗ္ဗင်္ဂမမနောဓမ္မနောပုဗ္ဗင်္ဂဓမ္မမနောတိဋ္ဌမနောပညာဒီလိုမိတ်သွားတယ် အဲ့ဒီစိတ်ကမကောင်းတဲ့စိတ်တွေဖြစ်နေရင်မယိုးသားတဲ့စိတ်တွေဖြစ်နေရင်ပြင်းမာလိုတဲ့စိတ်ဖြစ်နေအဲ့ဒီမယိုးသားတဲ့စိတ်မကောင်းတဲ့စိတ်ပြင်းမာလိုတဲ့စိတ်နဲ့ပြောမယ်ပြုလုပ်မယ်တွေးမယ်ဆိုရင်တော့အဲဒီမကောင်းတဲ့အပြုမှုအပြောဆိုအတွေးတွေကြောင့်လဲရဲ့နောက်လဲဘေးဟာ ရှေ့ကနွားရဲ့ခြေအနောက်အဆင်လိုက်တယ်လို့ပဲကိုယ်တဏ္ဍမှာဆင်းရဲတွေဆက်တိုက်ဖြစ်နေမယ်ကိုယ်တဏ္ဍမှာဆင်းရဲတွေအဆင်မပြတ်လိုက်နေမယ်ဒါပြောတော့ဗျာအဲ့ဒီလိုဖြစ်နေကိုယ်လည်းဆင်းရဲရတယ်စိတ်လည်းဆင်းရဲရတယ်အကြောင်းဘုန်းကြီးတော်ကလို့နှစ်သက်ကူတရားစခန်းကအခု2020ခုနှစ်ဒီဇင်ဘာ25ရက်နေ့နှစ်သက်ကူတရားစခန်းအနေနဲ့ကိုယ်စိတ်ကိုပြုပြင်ဖို့အတွက်စိတ်ကောင်းနှလုံးကောင်းတွေဖြစ်ဖို့အတွက် မြင်တာပဲဖြစ်ဖြစ်ကြားတာပဲဖြစ်ဖြစ်အနံ့ရတာပဲဖြစ်ဖြစ်စားတာပဲဖြစ်ဖြစ်ထိတာပဲဖြစ်ဖြစ်ပေါ့နော်ပြီးတော့တရားမှတ်နေတဲ့ချင်းအတွေးစိတ်တွေဝင်တာပဲဖြစ်ဖြစ်စိတ်ကိုလွတ်မထားပဲနဲ့လွတ်ထားအကုသိုလ်ဖြစ်မယ်တတိဉာဏ်နဲ့ဆောင်းကြည့်နေကုသိုလ်စိတ်တွေဖြစ်တာပေါ့အဲ့လိုကုသိုလ်စိတ်တွေဖြစ်နေမယ်စိတ်ကောင်းနှလုံးကောင်းတွေဖြစ်မယ်ရိုးသားတဲ့စိတ်တွေဖြစ်နေမယ်ဆိုရင်ဘုန်းကြီးတို့တွေဘာဖြစ်မလဲဆိုတော့ဗုဒ္ဓမိတ်နေ စိတ်နဲ့စင်တဲ့ကစိတ်ကအဓိကကြတဲ့ဥဆောင်တယ်ပေါ့ဥဆောင်မှုတစ်ဖွဲ့ဖြစ်တာသူကအတူတူဖြစ်တာစိတ်ကရိုးသားနေမယ်စိတ်ကကြည်လင်တန့်ရှင်းနေမယ်တတိလေးနဲ့ညာလေးနဲ့ဆောင်ကြည့်မလို့မကောင်းတဲ့စိတ်တော့ပေါ်ပြီးပြောပေါ်ပြီးပြောတော့ကောင်းတဲ့စိတ်တွေရောက်လာတော့ပေါ့အဲ့ဒီကောင်းတဲ့စိတ်တွေနဲ့ရိုးသားတဲ့စိတ်တွေနဲ့ကြည်လင်တဲ့စိတ်တွေနဲ့ပြောမယ်ဘာပဲလုပ်လို့ပြုလုပ်မယ် ဘာပဲတွေးတွေးတွေးနေမယ်ဆိုရင်တော့ကောင်းတဲ့အပြုမှုအမျောဆိုအကြံစီတွေးတွေကြောင့်မို့အရေးကလူကိုအစင်လိုက်နေတယ်လို့ပဲခုနကောင်းတာတွေလောက်ကောင်းတာတွေပြောကောင်းတာတွေတွေးနေတဲ့ပုံကနောက်မှလည်းဒီချမ်းသာတွေကိုချမ်းသာမှုစိတ်ချမ်းသာမှုတွေအစင်လိုက်နေမယ်ဒီလိုမိတ်ထားပါဓမ္မပဒဒါကြောင့်ဘုန်းကြီးတို့ခုလို့ ဘုန်းကြီးတို့ပါဝင်ပေါ့နော်ဘုန်းကြီးတွေအတူတူပါပဲတရားနဲ့နေကြပါတယ်တရားဆင်ញံနှလုံးသွင်းနေကြအဲ့လိုဆင်ញံနှလုံးသွင်းတာကိုတရားအထုတ်တယ်တရားစခန်းဝင်တယ်ဒီလိုပြောကြတော့ဘာဖြစ်ဖြစ်ကိုယ်စိတ်ကိုကုသိုလ်ဖြစ်အောင် နေတာပါပဲအဲ့တော့ကုသိုလ်ဖြစ်အောင်နေတဲ့အခါကျတော့ခုဘုန်းကြီးတို့တရားစခန်းစတဲ့အခါမှာဖျားရှိခိုးနဲ့စမယ်နော်ဒီမနက်ပိုင်းမှာတော့ဖျားရှိခိုး ရာဇကိုစာတော့ရာဇကိုစာအုပ်လေးစာမျက်နှာနံပါတ်1အဲ့မှာကြည့်မယ်ပရိပတ်တိပူဇနာကာရဖျားရခိုးဆိုတာရှိပါအဲ့ဒီပရိပတ်တိပူဇနာကာရဖျားရခိုးအဲ့ဒါလုပ်မယ်ပထမဆုံးသီလခံစောင့်တည်မှာပေါ့နော်သီလခံစောင့်တည်ပြီးတော့ဖျားရခိုးမှာပေါ့သီလခံစောင့်တည်တဲ့အခါကျတော့ဘုန်းကြီးတို့တွေယောဂီများအတွက်ဆိုရင်တော့၈ပါးသီလပေါ့ တကယ်လို့ကျမ်းမာရေးမကောင်းတဲ့ပုဂ္ဂိုလ်များပါညာဆို၅ပါးသီလလည်းရပါတယ်။ဘယ်သီလစောက်တည်စောက်တည်ပြည့်စုံနေဖို့ရည်ကြီးတယ်။ဒီတော့၅ပါးသီလကြိုက်ကျမ်းမာရေးရ၅ပါးသီလစောက်တည်အဲဒီတော့ကိုယ်ကပြည့်စုံအောင်မယ်ဆိုရင်လည်း၈ပါးသီလပေါ့နော်။ gain အလုံးလိုက်ပြီးဆိုကြမယ်။ဆိုအဟံဗန္ဒီဗန္ဒီတိတရဏီနာတဟ မောဟပိစအထင်္ဂသမနာကတံအထင်္ဂကတံဥဘောတထသီလံဘောတထသီလံဓမ္မယာစာမိဓမ္မယာစာမိအနောကံကတဝါနုဒဟံကတဝါသီလံဒေထသီလံဒေထ ေဗန္တိေဗန္တိယမဟာဝရမိတဝရိသအမဗန္တိပါယရှင်ဖျာနမောတတဗုဒ္ဓဝါတော်အရဟတော်သမ္မာသမ္ဗုဒ္ဓတ္တ Namo tata bhagavato arahato dhamma dhammu tata Namo tata bhagavato arahato dhamma dhammu tata Namo tata bhagavato arahato dhamma dhammu tata O dandara nangisami dhamma dandara nangisami dhamma dandara nangisami nangisami ဗုဒ္ဓံတရဏံခိသာမိဓမ္မံတရဏံခိသာမိသံဃံတရဏံခိသာမိဘုရားဒုတိယမိဒုတိယဒုတိယမိဗုဒ္ဓံတရဏံခိသာမိဒုတိယမိဓမ္မံတရဏံခိသာမိဒုတိယမိသံဃံတရဏံခိသာမိ တတိယံပိတတိယမိဗုဒ္ဓနာမိတတိယမိဓမ္မံတရဏံကိသာမိတတိယမိသံဃံတရဏံကိသာမိရဏကမနံပရိပုဏ္ဏံအမဘန္တကိုင်တင်ပြာအာနာတိပါဒာဝိရမဏိတိတ်္ခာပဒံသမာရိယာမိအာနာတိပါဒာဝိရမဏိတိတ်္ခာပဒံသမာရိယာမိ ဒါကြတော့တက်ရှိတတ္တဝါမှန်သမျှမတတ်ပါဘူးလို့ရှောင်ရှောင်ခြင်းတော့နော်များသောအားဖြင့်သူ့အသက်ကိုတတ်ခြင်းမှရှောင်ခြင်းမှဆိုကိုယ့်အသက်ကိုတတ်ကောင်းတယ်လို့ကျင့်အဒိနာဒါနာဝိရမဏိတိတ်ခာပဒံသမာရိယာမိအဒိနာဒါနာဝိရမဏိတိတ်ခာပဒံသမာရိယာမိအဘဇုပစ္စည်းမဆိုခိုးခြင်းဖြူခြင်းမှရှောင်ခြင်းမှမမအရိနာသူများပစ္စည်းမှခိုးခြင်းမှယူ ရှောင်ရင်မှာဆိုကိုယ်ပစ္စည်းကိုကိုယ်ကောင်းတဲ့လူတွေပဲအာအဗျမစရိယဝေရမဏိတေခာပဒံသမာရိယာမိအဗျမစရိယဝေရမဏိတေခာပဒံသမာရိယာမိအာရုံမမြတ်တဲ့ခြင်းကိုကျင့်ခြင်းမှရှောင်ခြင်းမှဘုဒ္ဓဝါဒဝေရမဏိတေခာပဒံသမာရိယာမိဘုဒ္ဓဝါဒဝေရမဏိတေခာပဒံသမာရိယာမိ တာဝရသမမန္တာတွေမဟုတ်နော်ဝစီတုဆိုင်လေးပါသူတို့ကောင်းမှန်သူတို့ကောင်းကြင်ကြံကြပဲအမြဲရှောင်ကြည့်ရမယ်။ဉာဏ်ဉာဏ်ထန်တော်နဲ့မပြောရဘူး။ဒီတဲ့ခါကျတော့ရန်ရန်ဆိုင်ရမမထန်တော်မပြောရဘူး။ရန်တိုက်တဲ့ရန်လိုတဲ့အကျိုးမရှိတဲ့စကားတွေမဝစီတုဆိုင်ဒီပါမှာရှောင်ကြင်တော့သူရာမေရိယမစ္ဆပမာရဌာနာဝိရမဏိတိတ်္ခာပဒံသမာရိယာမိ။ ဝိရမေရယမေသပမတ္တဌာနာဝိရမေသိက္ခာပံသမာတိယာမိအင်းဒီကုသကောမှုမေလျော်စေတမူရဲ့စေဝါရီတေယူတေယတိဒါရီတောက်စားရှုခြင်းမှာရှောင်းခြင်းမှာဝိကာလဘောဇနာဝိရမဏိသိက္ခာပဒံသမာရိယာမိဝိကာလဘောဇနာဝိရမဏိသိက္ခာပဒံသမာရိယာမိဒါကတော့ညီလဲဒီမွန်းတဲ့တဲ့ချိန်စာကောင်းတယ် လင်ပုံလွှဲတဲ့ချိန်ကနေနောက်ရဲ့အာယုန်တက်တည်တယ်အာယုန်တက်ဆိုတော့ဒီမှာကတော့မနေ့နေမြင်ဖို့ခက်တော့သတ်မှတ်ချက်တွေရှိတော့ဘယ်လားဆိုဘယ်နာရီတက်တယ်ဆိုဒါသတ်မှတ်ချက်တွေရှိအဲ့ဒီသတ်မှတ်ချက်ဒါအဲ့ဒီချိန်မှာစကောင်းတယ်ဆိုဆိုမနေ့9နိုင်20လောက်မသိမမှတ်မိတော့အဲ့ဒီလောက်မှအာယုန်တက်မှာအဲ့ဒီချိန်ကနေစစကောင်းတယ်ဒီလိုမှတ်တာနေစာ နိစ္စဣဒဣဒဝါရိဒဝါရိဒဝိတုကဝိတုကသဒနာသဒနာမာလာကန္ဒမာလာကန္ဒဝိလေပနာဝိလေပနာဓာရဏဓာရဏမန္တနာ ဝန္ဒနာဝိဗုဒနာဌာနာဝိရမဏိတိခာပဒံသမာရိယာမိဝိဗုဒနာဌာနာဝိရမဏိတိခာပဒံသမာရိယာမိဒီမှာလေဓမ္မကြီးတို့တရားကြီးတို့ဟိုအသေးမှမထားရဘူးကာဝေသမယအလှပြင်ရှောင်းကျင်တိခာကျင်းပါမည်ဆိုတော့ကအချို့ခန္ဓာကအနှံ့စိုးတွေထွက်နေမယ်ဆိုရင်တင့်တော်တဲ့ဆေးတွေလိမ့်နိုင်တယ်။ ဟိုခန္ဓာကိုယ်လှပဖို့ပြည့်ပြည့်ဖို့တင့်တယ်ကို မလောက်ကောင်းတာရှိတယ်ချွေးနှံစိုးတွေထွက်နေမယ်ခန္ဓာကိုယ်အနတ္တတွေမကောင်းနေတင့်တော်တွေလိမ့်နိုင်တယ်ပြုနိုင်ဒါမှတ်ထားဖို့ပါဥစ္စာတေနမဟာတေနဝိရမဏိတိခာပဒံတမာရိယာမိဥစ္စာတေနမဟာတေနဝိရမဏိတိခာပဒံတမာရိယာမိဘုန်းကြီးတို့ကိလေသာဖြစ်မှာဆိုလို့ပေါ့ဗျာလောဘတွေဒေါသတွေဖြစ်မှာဆိုလို့ မြင့်တဲ့နေရာမြတ်တဲ့နေရာမထိုင်နဲ့ပြောတာဒီကျမ်းမာရေးအထိုင်နိုင်ပါတယ်ကိုကတတိနဲ့ဉာဏ်နဲ့တရားတွေအာထုတ်နေနဲ့ထိုင်နိုင်ပါတယ်အဲ့ဒါဒီလေတရားနဲ့နေအိတ်ကောင်းတယ်လို့မှတ်ပြီးတရားဆင်ញံနှလုံးသွင်းပေါ့ကိုရှိတဲ့ခရင်တော့အေးရပါပဲဣဒံမေသီလံဣဒံမေသီလံဧဗန္နတဧဗန္နတ ပစ္စယောပစ္စယောဟောတုဟောတုအပမဒီနာတမ္မာရိတာအာမဗန္ဒီပါဗန္ဒီပါရှင်ဗျာအဲဘုန်းကြီးတို့ရေးထားတဲ့ဘုရားရှိခိုးဆောင်လေးရှိပါတယ်အခုဒီကကြီးရဒီပေါ်မှာတင်ပေးပါမယ်ပရိပတ်တိပုဇနာကာရဘုရားရှိခိုးစာမျက်နှာနံပါတ်1ပထမဆုံးဘုရားကိုနမောတတ္တ3ကြိမ် အတူတူကတော့မယ်ပြီးမှဘုန်းကြီးဟောက်ကပါဠိလေးတွေတစ်ခေါက်လောက်ချပေးပါမယ်အဲဘုန်းကြီးတို့ပါဠိရုပ်ဆိုတဲ့အခါမှာဝိစီပေါင်းအတန်မရှိပါဘူးဘုဒ္ဓသောဘဂဝါဘောဓာယဓမ္မဒေတိတိဆိုဝိစီပေါင်းအတန်မထည့်အောင်ဒေတိတိအဲလိုပြောဒေတိဒီပထမဆုံးနံပါတ်1စာမျက်နှာဘုန်းကြီးချပေးပါမယ်နောက်တော့ပါဠိလောက်ပဲဆိုကြတော့ဘုန်းကြီးချပေးပါမယ်ပမာလိုအကောက်ကိုဆိုလို့ရတယ် Namo dada tongga dursomina so namo dada namo dada namo dada namo dada namo dada namo dada namo dada namo dada namo dada namo dada dada นโมตัสสะภะคะวะโตอะระหะโตสัมมาสัมพุทธัสสะအလုံးလိုက်ဆိုမယ်နော်ဘုဒ္ဓဘုဒ္ဓသောဘဂဝါသောဘဂဝါသောဒါယသောဒါယဓမ္မံဒီတိတိ ဓမ္မတေတိတိသောဘဂဝါသောဘဂဝါကျွန်ုပ်တို့အများဤကျွန်ုပ်တို့အများဤအထာကိုဝေယယစီအထာကိုဝေယယစီတိတော်မူသောတိတော်မူသောဘုရားစွာဘုရားသည် ဘုရားစွာဘုရားဘုဒ္ဓဘုဒ္ဓသစ္စာ၄ပါးသစ္စာ၄ပါးမန္တရားကိုမန္တရားကိုအိုင်ချထင်တယ်အိုင်ချထင်တယ်ဤမြင်တော်မူပြီးသည်ဖြစ်၍ဤမြင်တော်မူပြီးသည်ဖြစ်၍ ဩဒါယဩဒါယသတ္တဝါအမြာသတ္တဝါအမြာကျွန်ုပ်တို့အားလည်းကျွန်ုပ်တို့အားလည်းလာတူပင်အလားတူပင်သိမြင်ကြပါစေခြင်းချုံငါသိမြင်ကြပါစေခြင်းချုံငါအမှန် သမ္မာသစ္စာလေးရန်သစ္စာလေးရန်တရားမှန်ကိုတရားမှန်ကိုဒေဒေတိဒေဒေတိကရုဏာရှိသောကရုဏာရှိသော ပညာဖြင့်ပညာအားဖြင့်ဟောကြားတော်မူခဲ့ပါပေ၏ဟောကြားတော်မူခဲ့ပါပေ၏တံဘဂဝန္တံတံဘဂဝန္တံသတ္တောထင်ရှားသတ္တောထင်ရှားသူမြတ်စွာဘုရားကိုသူမြတ်စွာဘုရားကို အဟံကျွန်ုပ်သည်အဟံကျွန်ုပ်သည်ဝန္ဒာမိဝန္ဒာမိယုတိမြတ်နုယုတိမြတ်နုလုံးမိုး၍လုံးမိုး၍တခုပူဇော်ပါ၏ရှင်ဖေယာတခုပူဇော်ပါ၏ရှင်ဖေယာ terminal number 2 so dando dando သောဘဂဝါသောဘဂဝါသမထာယသမထာယသမန္တေတိတိသမန္တေတိသူတို့ဆိုမယ် သောဘဂဝါသောဘဂဝါသူတို့အများဤသူတို့အများဤသူတို့ဆိုမယ်အာတာကိုဝေယစီအာတာကိုဝေယစီတိတောမူသောဗျာတိသူမြတ်စွာဘုရားတိတန်တော်မြေညာတွေ့ရာ ယံတိယမဣလေတံယေတိကင်းစင်ဝေလေယေတိရောပိပိတိသမထာယသတ္တဝါများလူတို့ဝါလည်း အလားတူသောကိလေသာဤသိခြင်းဝေလျေသိခြင်းရပါစေကျိုးငါဓမ္မမဤကိစေယံတရားဓမ္မကို

Unami Yudhinyanu Laoye Shikudo Dova Julia Đó là I 8 Tan Lai Su Tan Do Om Bhagavata သမထာယသမန္တိတိတိတိဩဘဂဝါဩဘဂဝါကျွန်ုပ်တို့မြာယမြာဤအာတာကိုဝေယစေစိတောကိုမြတ်စွာဘုရားသည်အန္တော ယာဂသတ္တာသုရှာကိလေယယေငြိမ်တဲ့ရေတော်မူသည်ဖြစ်၍သမထာယအာယသတ္တဝါများဒုက္ခလေအနာအတုရေသက်စွာဤတေယံယာတိချာတိသုဓမ္မဓမ္မ

သူမြတ်စွာဘုရားအဟံယနုတိနုတိနာမိယောတိမြတ်ယုတောဥကိုယိဘုသောပါတိယာအမေရနံပါတ်၄တေနောတေနောဩဘဂဝါဩဘဂဝါဩဘဂဝါယ Tô Bhagavata Dunodunaya Atatatunaya Idodo Rumya Swapya Swapya Dino Oga Livya Andaya โอมาตยาအိတံဘောဘုမြောက်တို့ဒီဒီဖြစ်၏တရဏယယတောမြာတနုတို့အားနေလာတုဇော မြောက်ကြပါစေခြင်းဓမ္မဓမ္မကုလောစီယံဓမ္မကုလောကေကေတိဒုလစီသာတိယာပါစေဟောကြားတော်မူပါ၏ တံဘဂဝေကတံတတောတိတောတိသောတိသာဘောဂိယစွာဖေယကျနုတိအာလုတေနနုဝနာမိယုတေမြာနုရေဩဝိတေခောဘူဇောဘာအာတိသေယဓမ္မနံပါတ်5 ပရိနိဗ္ဗုတောပရိနိဗ္ဗုတောသောဘဂဝါသောဘဂဝါပရိနိဗ္ဗာန်ယသမ္မာတေတေတိသောဘဂဝါသောဘဂဝါသုတ္တယသုတ္တယ

အတဝါမြာဘုရားမြာလူလူအားလည်းအေအလားတူအာတုစွာဣတိတေဣတိတေခေယပါစေပါစေပါစေဓမ္မဓမ္မ

မေတ္တာတော့မေတ္တာပို့ခန္ဓာတော့မေတ္တာပို့ဓမ္မကြီးတခါကြီးကြာဘူးပါ16 16 19အောက်ဆက်သွား16 19ရောက်ကနေပြီအောက်ကဆက်သွားဆက်သွားမယ်အဲရှေ့အိမ်မှာတွေ့ပါအိမ်မှာမေတ္တာတုတ်မေတ္တာဝါဒီ7မျိုးအတူတူဆိုကြမယ်ရှားဘူးပြီးသားတွေပါလုံးစုံများစွာတတဝါသာကိုသိမြဲပါစေ ဝါယံတိဝေဝေယပါစေကျောင်းတော်ဗျာမတောင်းတရားရာစွာသတ္တဝါယန္တာပုသေယေဘာတိဥပမာယံတိဝေဝေယပါစေ

လူသက်သက်ပုံလူအချင်းချင်းလက်ပါချင်းချင်းရောက်ပါပါပါအတူချင်းချင်းချင်းချင်းချင်းရောက်ပါလေဒီလူရဲ့လူချင်းအချင်းချင်းရောက်ပါချင်းဟုတ်တယ်တတ္တဝါတွေအာရုံနဲ့တတ္တဝါချင်းချင်း တတဝါတဝါချင်းတဝါချင်းချင်းလက်ပါချင်းလက်ပါချင်းတဝါချင်းတဝါချင်းချင်းချင်းချင်းချင်းချင်းချင်းကြပါစေစေလိုချင်းစေလိုချင်းစေကြပါစေအဲ့နောက်ဆုံးတော့ကပထမလူကိုပို့မယ်နောက်သတ္တဝါကိုသတ္တဝါကို အောက်ကလေခန္ဓာတုတ်ခန္ဓာတုတ်အောက်ကခန္ဓာတုတ်ဒဝါခန္ဓာတုတ်ခြေမရှိပါတဝါတဝါဝါခြေမြေဝါဝါယံတိတေဝေတေဝေတေဝေတေဝေတေ ဒီနေ့ကြောင့်အာတဝါသနာကိုကိုချင်းနေပါစေဝါရဘေဝေနေကြာကြာစီနီဒီနေ့ကြောင့်အာတဝါသနာကိုကိုချင်းနေပါစေဝါရဘေဝေနေကြာကြာစီနီ ဟုတ်တရားထိုင်မယ်တရားမထိုင်ခင်ပရိက္ခာလေးခြင်းလုံးမယ်နော်ပရိက္ခာ ဒါနဲ့ဝါလိတတော်ကြလည်းရှင်းဦးမှာပါလောလောဆယ်ပရိကံယင်ပြုမယ်ပရိကံယင်ပြုတော့ပထမဆုံးဘုန်းကြီးတို့သူ့ရဲ့တဘာဝအရာပါလဲဆိုပျော်မဆုံးမတွေရှိတော့မကြိုက်မကြိုက်တယ်လို့လူတွေကပြောတတ်တယ်ဘုန်းကြီးတော်လူတွေကပါဇက်ကတိတ်လွယ်ဟိုမကြိုက်ဖတ်ကလေးပြောတယ်သူတပြင်းတော့ဘုန်းကြီးတို့မိဘတို့ဆရာသမားတို့ပညာရေးရိယာသူတော်ကောင်းတွေဖရာတရားတန်ခါပေါ်ပြမထိုင်တော့ အထုတ်တကခက်ခဲနှောက်ရက်တွေဖြစ်တတ်တယ်။ဒါကြောင့်မို့အဲ့လိုခက်ခဲနှောက်ရက်တွေကင်းပြီးတော့စေအေချမ်းသာအထုတ်နေဖို့အတွက်ဖိယတရားတန်ခါရနာသုံးပါးပြီးပါဆရာသမားတွေကြော့တောင်းပါမယ်။စိတ်ထရလေးနဲ့နဲ့ထားမယ်နော်။ဒါအားလုံးလက်ဝချပြီးဆိုရှင်ဖရာ ရှင်ဘုရားဒီတော်ဒီဒီတော်ဒီဘဝတန်တရားဆက်ဆက်မှဆာ၍ဘဝတန်တရားဆက်ဆက်မှဆာ၍ဒီနေ့ချိန်တီဒီနေ့ချိန်တီတရားတရားတန်ခါတရားတရားတန်ခါရဏ၃ပါးရဏ၃ပါး မိဘဆရာသမားမိဘဆရာသမားညာရှိအရိယာသူတော်ကောင်းများကိုပညာရှိအရိယာသူတော်ကောင်းများကိုကာယကံကာယကံဝစီကံဝစီကံနောကံတို့ဖြင့်နောကံတို့ဖြင့် ပြမကျူးလွန်မိခဲ့လျင်ပြမကျူးလွန်မိခဲ့လျင်လောပါယံလောပါယံသောမအဘာတိရှင်ဖေယသောမအဘာတိရှင်ဖေယသုံးကြိမ်ဆုံးမယ်နော်ပြန်ဆုံးမယ်အရှင်ဖေယ

काये काये कानुडानु माताजुलो बिगये लोपाया माबालिशमिया ဒီခေတ်ကလေးနဲ့နဲ့ထားဆိုရင်နောက်တစ်ခေါက် သင်္ပေယဒီတော်ဒီတော်စီဘဝတာပြမြတ်ဆက်ဆံပါစေ။ဒီချိန်အတိအကျအတ္တအတ္တသာနာနာတုံးပါဒီဝါဒသမ္မာပညာရှိတဲ့ဘုရား ဟေကဝေကအနောကတောတိပါယသတ္တုရေလောဘပါယသောမနောဘာဘာတိသနယအဲခတော်လိုက်ပါဗျာဒီနေ့နဲ့တောင်းပါနိုင်ကိုမှပြစ်ကင်းတယ်လို့ခံစားရတယ်ခံစားရတယ်အဲ့ဒီလိုပြစ်တည်ကင်းသွားပြီစိတ်ထဲမှာကြည်လင်ငြိမ်းချမ်းတော့အထုတ်လို့ကောင်းတော့ နောက်တကဘုန်းကြီးတို့ဖရာနဲ့တော့ကကမ္မထဆရာအားတယ်ဒါတော့ဖရာရဲ့တရားရဲ့တန်ခါရိတ်ကိုမိခိုးပြီးအထုတ်တဲ့သဘောပါနော်ဖရာရိတ်မှာအထွေအထုတ်လို့ကောင်းတယ်တရားရိတ်တန်ခါရိတ်မှာအထုတ်အထုတ်လို့ကောင်းတယ်ဒါတော့တန်တော့ပြီးတော့ခန္ဓာကိုယ်နဲ့အသက်ကိုအနှင်းကြရအောင်လိုက်စုအရှင်ဖရာအရှင်ဖရာဤတော်သည်ဤတော်သည်ရာထုတ်နေသည် တရားတရားအားထုတ်နေ၏သင်္ကာလတွင်၌ကာလကာလတွင်၌တပည့်တော်ဤအတ္တနှင့်ခန္ဓာကိုယ်ကိုတပည့်တော်ဤအတ္တနှင့်ခန္ဓာကိုယ်ကိုမြတ်စွာဘုရား၎င်းမြတ်စွာဘုရား၎င်းသမထံဆရာ၎င်းသမထံဆရာ၎င်း အနှင်းပါ၏ရှင်ဖေယအနှင်းပါ၏ရှင်ဖေယရှင်ဖေယတော့ကောင်းတယ်ရှင်ဖေယရှင်ဖေယဒီတော်ရူဒီဒီတော်ရူဒီတေနာတေနာတေနာဒီတော်ဤတော်ဤတော်ဤခန္ဓာကိုယ်မြတ်စွာဘုရား သမ္မာယာအနိပါတိယာရှင်လေနောက်တစ်ခေါက်ပြရောဒီပြရောဒီယာလုံးနေနိုင်ကေရောနိုင်တဲ့စေဟာနာတော်ဒီကစွာပြာအလကာစွာပြာအလကာမတတိအလကာ အနိမာတိမြာယိနာနောက်ကမ္မထံတရားတောင်းကြပေးဖို့ဆောက်ထားတောင်းပါလေဘုရားလက်ထက်ကဒီခေတ်လည်းဒီတိုင်းပါဗျာကိုရင်ဝတ်မယ်ဆိုကိုရင်ဝတ်ပေးဖို့ဆောက်ထားတောင်းပါလေဘုန်းကြီးတို့ရဟန်းတော်များကိုရင်ဘွားနေရဟန်းဘွားပြောင်းတော့ပဲပဇင်းခံပေးဖို့ရဟန်းပြုပေးဖို့တောင်းပါတော့ဒီတိုင်းပါပဲအခုဘုန်းကြီးတို့ဒီတရားအထုတ်တဲ့အခါမှာဒီ ကိုကမ္ဘာတန်းရှောင်းတရားပြပြီးရှောက်တာအဲ့မှာတရားအထုတ်တဲ့ရည်ရွယ်ချက်လေးလည်းပါတယ်။တန်တရားဝဆင်းပေါင်းမှလွတ်မြောက်ပါခြင်းလွတ်လို့ဖြစ်နေလွတ်မြောက်ပါရခြင်းကြုံတာဘဝတွေဘဝတွေအိုမွေးအိုနာတိမွေးအိုနာတိဘယ်ဘဝရောက်ရောက်ဒီလိုမွေးအိုနာတိဆင်းရဲတွေကြုံတွေ့နေလူဘဝရောက်လဲမွေးအိုနာတိဘယ်ဘဝရောက်ရောက်မွေးအိုနာတိဒါတွေကကြုံတော့အဲ့ဒီတန်တရားဝဆင်းရဲတွေမှာလွတ်မြောက်ရနိဗ္ဗာန်ကို ရဖို့အတွက်ဆိုတဲ့ရည်ရွယ်ချက်နဲ့တရားထုတ်တယ်။ဒါကြောင့်ကပ္ပတံပြပေးကိုလျှောက်ထားတော့မှာပြီနော်။အားလုံးလိုက်စု။အရှင်ဘုရားအရှင်ဘုရားဤတော်သည်ဤတော်သည်အန္တရာဝစီပေါ့မှာအန္တရာဝစီပေါ့မှာမြောက်ပါရမြောက်ပါရခြင်းအကျိုးငါမြောက်ပါရခြင်းအကျိုးငါ ကမ္မထံတရားအထုတ်နည်းကိုကမ္မထံတရားအထုတ်နည်းကိုပြပေးရန်ပြပေးရန်သောထတောင်းမှန်ပါ၏ရှင်ဖေယသောထတောင်းမှန်ပါ၏ရှင်ဖေယ ရှင်ဘုရားရှင်ဘုရားတော်တို့ဒီတော်တို့ဒီတော်ဆောင်းရမှာဒီတော်ဒီမျိုးပါရတရားပါရပါရကြီးနဲ့ကျိုးငါမြတ်ပါရချီးကျူးပါအာထုတ်ပဋ္ဌာတရားထုတ်နည်းအာထာတရားအာထုတ်နည်းကိုပြပေးပါယပြပေးကြပေးပါယအာတောင်းပါပါအာတောင်းပါပါဤရှင်ဘုရား ကျောက်တော်တစ်ခေါက်တင်ပြရာတင်ပြရာဒီတော်ဒီဒီတော်လေအဝင်းဆောင်ဆောင်ဆင်းရဲပေါင်းမှာသူမြောက်ပါသည်မြောက်ပါရခြင်းဝတန်တရားဝတန်တရားတင်ပြပေးတင်ပြရာကျောက်တော်မှာတင်ပြရာ တိုင်းအလုံးထိုင်ကြမယ်နော်အဲတော့ဟိုထိုင်ပြီးလဲဟိုရိုလေးနဲ့ပုတ်တာကြည့်ပါ ထိုင်တဲ့ခါကျတော့ကြိုက်တယ်လို့ထိုင်လို့ရတယ်နော်ပြင်းပြင်းခွေ ထိုင်လို့လည်းရတယ်ပြီးတဲ့ခါကျဘယ်လိုထိုင်လို့ရတယ်ခုံပေါ်လည်းထိုင်လို့ရဒီကကြီးတွေကျမ်းမာရေးမကောင်းတဲ့ဘုရားခုံပေါ်ထိုင်နော် ရတယ်အောက်ကခြေတော့ကလည်းကြမ်းမြေမှာထိထားနော်ကြမ်းမြေမှာထိထားဓမ္မကြီးတွေတချို့ဓမ္မကြီးတွေကတော့ဓမ္မကြီးကကြမ်းမြေမှာထိုင်နိုင်တဲ့ထိုင်အဲဒီခြေတော့နှစ်ဖက်ကတော့ကြမ်းမြေမှာထိုင်တဲ့ပုဂ္ဂိုလ်ကခြေတော့နှစ်ဖက်မထဆင်းနဲ့နော်ခြေတော့နှစ်ဖက်ထလိုက်ရင်ဒီသွေးကြောတွေကြောတွေပိတ်ပြီးတော့ကြာကြာမထိုင်နဲ့ခဏနေနာရာကျင်နာဖြစ်တတ်တယ်အဲကြောင့်ခြေတော့နှစ်ဖက်ကိုမထဆင်းနဲ့ခြေတော့နှစ်ဖက်ချဲချဲလေးထား ခုံပေါက်ထိုင်တဲ့ပုံကောင်များကျတော့ခုံပေါက်ထိုင်ခြေတော်ကကြမ်းမြင်ပေါ်မလွတ်စေနဲ့ခြေတော်ကကြမ်းမြင်ပေါ်လွတ်နေကြမ်းမြင်ကလွတ်နေခြေတော်ကလှုပ်လှုပ်လှုပ်လှုပ်နေလဲတမာရီမရအောင်နော်ပြီးတဲ့ခါကျတော့ခုံပေါက်ထိုင်နေခုံပေါက်တင်တဲ့ခါကျဒီလိုကြာကြာနာနာကြီးသွားမိလိုက်လေတက်တောင်တက်တာပြအိပ်ပျော်သွားတယ်မိုံလေးမိတာပေါ့ခါနိုင်နော်ပြီးတော့ကလက်ကဒီလိုဒီလိုထပ်ထားနော်ထပ်ထားလို့ပူလို့ရှိရင်ဟိုလက်ကောင်းလေး လက်ကမာလေးဖြစ်ဖြစ်ပေါ့ဒီလိုတကူခံပေါ့ခံပြီးထိုင်တခါကျပူတယ်ဒီလိုဆောင်းရာစီဆိုပိုးပူတတ်သေးတယ်ပူလာရင်တပတ်လေးလက်ကမာလေးကြာခံထိုင်ခါကလည်းမမလေးထားခေါင်းကလည်းမမလေးထားခါမမလေးထားတဲ့အခါကျတော့လေဝင်လေထွက်ကအသက်ရှူရတော့ကောင်းတယ်လေဝင်လေထွက်ဖြောင်းတော့ရှူမှလို့ကောင်းတယ်။နောက်ခုနကကြမ်းမြေပေါ်ထိုင်တဲ့ပုံကောင်များကအောက်မှာ လေးချောင်းတောက်သဘောမျိုးပေါ့ခြေမျက်စိညာဘက်ခြေမျက်စိကကြမ်းမြင်ထိထားမယ်ဘယ်ဘက်ခြေမျက်စိကကြမ်းမြင်ထိထားမယ်မိညောင်ယုံနှစ်ခုပေါ့တင်မဆုံယုံနှစ်ခုကကြမ်းမြင်ထိထားတယ်လေးချောင်းတောက်သဘောဟာသူကလေးချောင်းထောက်ထားတော့ငြိမ်ငြိမ်သက်သက်ဖြစ်တယ်လို့ခန္ဓာကိုယ်ကြီးကလည်းအောက်ကလေးချောင်းထောက်ထားတော့ခြေမျက်စိနှစ်ခုတင်ပဆုံယုံတစ်ခုနဲ့ဒီလိုမြေကြီးပေါ်မှာထောက်တာငြိမ်ငြိမ်သက်သက်ဖြစ်တယ်လို့ခါကမမထားမယ်ခေါင်းကမမထားမယ် ဒီလိုမမလေးထားတဲ့ခါကျတော့ဘာဖြစ်လဲဆိုတော့အသက်ရှူရတာလည်းဖြောင်းဖြောင်းတန်းတန်းရှူရပြူရတာတွေ့တယ်နောက်တစ်ခုကကျတော့ဒီလိုဖြောင်းဖြောင်းထားတဲ့အတွက်အကျိုးတွေကဆန့်ဆန့်ရရှိတော့ရိုးတွေကပေါ့လေစနေတော့ရိုးရမှာ အကျိုးတွေမညက်ဘူးမညက်တဲ့အတွက်လည်းရှူလို့ကောင်းတယ်ပေါ့ဒီမမလေးထားတဲ့ခါကျတော့ခေါင်းကလည်းဒီလိုမညွတ်ရဘူးဒီလိုလည်းမလန်ရဘူး ဒီလိုညွတ်နေရင်ရှေ့ညွတ်နေရင်ရှေ့ကခြေမျက်စိတစ်ခုပေါ်မှာသွားဖိအားရရောက်သွားခြေမျက်စိနာတာဒီလိုလမ်းနေလည်းပဲနောက်ကအောက်ကဒီမဆုံရုံတစ်ခုပေါ်မှာပဲဖိအားရရောက်သွားတယ်အဲဒီကြလည်းနာတတ်တယ်နောက်ဒီလိုစောင်းနေရင်ညာဘက်စောင်းနေခန္ဓာကိုယ်ကြီးကလိုက်စောင်းတယ်ဘယ်ဘက်စောင်းနေခန္ဓာကိုယ်ကြီးကလိုက်စောင်းတော့အောက်ကသွားပြီးတော့ခဏတွင်းပဲတင်မဆုံရိုးတို့ချီမျက်စိတွေနာတတ်တယ် ဘာဖြစ်လို့လဲဆိုတော့ဒီလိုပုံမှန်ထမ်းထားမှ လေးပဲဝန်တော့ဝန်ဘောကထမ်းထားတာညီမြမြဖြစ်တော့အဲ့လိုတစ်ဖက်ပဲစောင်းနေရင်ဝန်တော့ဝန်ဘောတွေအဲ့ပဲသွားဖိဖိတော့နာတယ်ဒါကြောင့်မို့ထိုင်တဲ့အခါကျခမမထာခေါမမထာဒီလိုမှတ်ထားမယ်ခုံမောင်ထိုင်တဲ့ဒကာကြီးများဒကာမကြီးများလည်းမမလေးထားနော်ကိစ္စမရှိဘူးနည်းနည်းလေးမှီးထိုင်နော်ထိုင်လို့ဟိုကျမကြီးမကောင်းတဲ့ပုံပုံများကြ လက်ကပူလို့ရှိရင်တစ်ခုနဲ့ထပ်ထားအဲ့လိုထားမယ်နော်ခုမျက်စိမိတ်ထားမျက်စိကဘာလို့မိတ်ထားလဲတချို့ကမ္မဋ္ဌာန်းတွေတော့မျက်စိဖွင့်ထိုင်တဲ့ကမ္မဋ္ဌာန်းရှိတယ်ပေါ့ဗျာဘုနော်ကတိုင်းဝန်းပေါ့ဒီလိုဖြူဝါးကြီးတွေလုပ်ပြီးဒါကြမျက်စိဖွင့်ကြည့်ရခုကတော့အာနာပါနာတို့ဓာတ်ကမ္မဋ္ဌာန်းတို့မှတ်တဲ့ပုံကောင်များကြတော့မျက်စိမိတ်ထားတယ်ဘာလို့မျက်စိက အာယုံယူမှုအကောင်ဆုံးအဓိကကြာနေမြင်လိုချင်တယ် မြင်ရင်စားခြင်းတယ်နော်မြင်မှတွေးထိခြင်းတဲ့စိတ်ကဖြစ်တာကံကြည့်ခြင်းတဲ့စိတ်ကဖြစ်အဲ့တော့မျက်စိကို ထိန်းလိုက်လို့ရှိရင်အာယုံ၃ပါးကထိန်းမိတာဖြစ်အာယုံ၆ပါးရှိတာဟုတ်အမြင်အာယုံကြားအာယုံအနာအာယုံစာစာတိတဲ့စားစရာအာယုံအတွေ့အထိအာယုံကြံတွေးစရာအာယုံမျက်စိကိုထိန်းထားရင်အာယုံ၃ပါးထိန်းနိုင်တယ်ဒါကြောင့်မျက်စိမှိတ်ပြီးတော့ထိုင်ရတယ်နော် မျက်စိမိတ်ထိုင်တဲ့ကောင်လည်းဒီလိုတချွတ်တအားကြီးမိတ်တာဒီလိုကြီးမိတ်ထားတဲ့အခါကျဒီဒီမျက်လုံးတွေတင်းမျက်ခုံးတွေတင်းနေတတ်တယ်ဒါအတာမှန်လေးအတာလေးပဲမိတ်ထားတယ်သူ့ကိုမရောက်နော်ဒါကြီးမိတ်လိုက်ရင်တင်းနေတတ်တယ်ခုနှစ်မျိုးပြောပါမယ်ဘုန်းကြီးတို့အာနာပါနရေစာတချို့ကအာနာပါနမအထုံမှအဆင်ပြေတာရှိတယ်တချို့ကြလည်းဝင်လေထွက်ရမထင်ကြတော့တခြားနေရာဝါယောတကိုမှားတော့ အာနာပါနမှတ်တဲ့ခါကျဘုန်းကြီးတို့ကမ္မထဆရာများဗာတင်လို့စာပေမှာတော့နာသီပြဒုက္ခများဒီလိုတင်တယ်ပေါ့ဗျာနာသီပြမှာလည်းထီးဖို့မလွယ်ပါဘူးဒုက္ခများထီလိုက်ရင်လည်းပဲဘုန်းကြီးတို့ဒုက္ခကြီးထူပိန်ဘွားတက်လာတယ်လေရပြောက်အာနာပါနဆိုလေကိုမှတ်တာလေကိုကြည်တာဒါလေးမှတ်ထားဖို့ပါလေရလည်းဒီတိုင်းကြည်တော့မမြင်မြန်မမြင်တော့လေထီတဲ့နေရာလေးကြည်ရလေထီတဲ့နေရာလေးတတ်မှတ် လေထိတဲ့နေရာကျရှေးရှေးတော့ဆရာတော်ကြီးတွေကတော့ဒီနှုတ်ခမ်းများဒုက္ခများနဲ့တွင်တွင်ပြောတယ်ဒါပေမဲ့ဒီနှုတ်ခမ်းများထိလိုက်လို့ရှင်လေရပြောင်းနေနှုတ်ခမ်းကြီးထူပိန်ပွားတက်လာတာပဲတွေ့တယ်အကြောင်းဘုန်းကြီးတို့ကနှုတ်ခမ်းများထိတာမသိစေချင်ဘူးနောက်တစ်ခုကတော့ဒီနှုတ်ခမ်းကိုဒီလိုတင်းတင်းကြီးတချို့ကစီထားတယ်ခလေးလေးတွေတို့ပေါ့နှုတ်ခမ်းကိုတင်းစီထားတယ်နှုတ်ခမ်းတင်းတဲ့သဘောပဲတွေ့ရလေးမတွေ့ဘူးတော့သွားဒီမှာဘုန်းကြီးတို့သွားတယ် ဒါအိစီမတာနဲ့ကြိုက်မတာနဲ့သွားစီတာကြိုက်တာသွားမာမာပဲတွေ့တယ်မာရာတို့တင်းတာတို့ဓာတ်သဘောတွေဖြစ်သွားအာနာပါနနဲ့မဆိုင်အာနာပါနဆိုလေကိုကြည့်တာလေကလည်းဒီတိုင်းကြည့်တော့မမြင်တော့ဘာလို့ကလဲလေထိတဲ့နေရာလေးတတ်မှတ်မယ်လေထိတဲ့နေရာတတ်မှတ်တော့ဒီနှုတ်ခမ်းကြီးကိုထိတာမကြိုက်ဘူးနှုတ်ခမ်းကြီးထိတာကိုသွားတိလိုက်လို့ရှိရင်ဟိုနှုတ်ခမ်းမာမာတင်းတင်းကြီးပဲသွားတွေ့လေမတွေ့ဘူး ဒါကြောင့်ကမ္မထန်ဆရာများကဘာလုပ်ကြလဲဆိုတော့နှုတ်ခမ်းမထီအောင်ဒီနှုတ်ခမ်းနဲ့နှခေါင်ဒီမြောင်းလေးရှိတော့ဗောဒီမြောင်းလေးအလကောင်လောက်စိတ်ကကတ်တာကပ်ပြီးတော့ပုံမှန်ရှုသွင်းမယ်ရှုသွင်းတော့နှခေါင်းကထီသွားရင်ဝင်လေးဗောဒီလိုရှုမှာအတွင်းနဲ့မလိုက်အောင်နော်အတွင်းနဲ့လိုက်လဲပူရာတွေဣရာတွေတွေတွေ့ပြီးတော့လေပြောက်နေပြန်တယ်ပြန်ရှုထုတ်လိုက်တယ်ဒီနှခေါင်းထီရမယ်ဒီအဆုံးကတော့ဒီ ခုနပွိုင်လေးဒီလောက်ပဲရှေ့မသွားစေနဲ့အစပိုင်းတော့ပါပဲလေ့ကျင့်ခဲ့တာနောက်ကြလေ့ကျင့်ကြအိနာလေးကပ်ပြီးမှတ်ကြည့်လိုက်တော်တော်ကောင်းပါပုံမှန်ရှုသွင်းမယ်နေအောင်လည်းမလုပ်နဲ့မြောင်လည်းမလုပ်နဲ့ဝင်လေးဝင်လေးပေါ့ပြန်ရှုထုတ်မယ်ထွက်လေးနှာခေါင်းဝါထိသွားမယ်နှာခေါင်းပြီးတော့ရှုထုတ်တယ်လည်းနှာခေါင်းဝါထိမယ်ဒါပါပဲအဲ့မှာဥပမာပေးတာလွှတ်ဆွဲတဲ့ဥပမာပေါ့လွှတ်ဆွဲတဲ့ခါကျရင် လွှာကြီးဟိုဘက်ကိုအရှိကြီးထွက်သွားလဲကြည့်ကြမလို့ဒီဘက်အရှိကြီးဆွဲတာကြည့်ကြလွှာထိတဲ့နေရာလေးဒါလေးကြည့်နေတာဟိုလွှာထိတဲ့နေရာဒီအောက်ကလက်ညှိုးထိရလက်ညှိုးထိတဲ့နေရာဒါပဲဟိုအတွင်းနဲ့လည်းမလိုက်နဲ့ပြင်လည်းမလိုက်နဲ့လွှာထိတဲ့နေရာဒီလိုလေထိတာဒီနှာခေါင်းဝါပဲထိတာအတွင်းနဲ့လည်းမလိုက်နဲ့ပြင်မဲ့လည်းမလိုက်နဲ့ဒီနားလေးပဲကတ်ကြည့်အဲ့တော့ခုနကဓာရ6ပေါက်မျက်စိပေါက်ပိတ်ထားမယ်နားပိတ်ထားပိတ်ထားဆိုဥပ္ပခါပြုတာပေါ့။ဘာကြကြမကြကြအောင်ဆောင်းတာ။ အနတ်ဘာအနတ်ရရမသိကြောင်ဆောင်တာနော်စားစရာစားစရာအာရုံတော့မထိပါဘူးဒီနေရာတခါတလေပါဇာပိတ်လိုက်လို့ချင်တာပြုတ်ပြုတ်တာပါဇာထဲမှာထထွေးမြူတာခရင်ချင်တာတွေဘာလို့ဖြစ်တော့ဒါလည်းအာရုံမပြုတ်နဲ့တကူကလာထိတဲ့အာရုံမပြုတ်နဲ့အတွေးအတွေးတွေတော့လည်းမလိုက်နဲ့ကြည်ရတာတော့ဒီနှစ်ခုတွဲကြည်ရတော့ဗောဗျာဒီလေရတော့ဒါတော့ခါရောက်ပတာတာရောပေါ့ထိတာဟုတ် ထီတာလေးတိုးတာလေးလေသဘောလေးရဲ့စိတ်နဲ့ကြည့်ရတော့စိတ်တကားပေါက်ကနေကြည့်စိတ်နဲ့ကြည့်ဝင်လေထွက်လေဝင်လေထွက်လေဒါလေးကြည့်နေပုံမှန်လေးရှုတဲ့နှာခေါင်းအထိတော့ဝင်လေရှုထုတ်လိုက်နှာခေါင်းအထိတော့ထွက်လေဝင်လေထွက်လေဝင်လေထွက်လေဝင်လေထွက်လေလေကိုကြည့်တာနော်ဒါမှတ်တာအဲ့လိုကြည့်တဲ့အခါကျတော့နှစ်ပေါက်လုံး ဝင်တာထွက်တာသိတာရှိတယ်တချို့ကြတပေါက်တည်းတွေ့တာရှိတယ်တချို့ကြတော့တကဘယ်လိုဖြစ်တတ်ပြန်လဲဆိုဓမ္မကြီးတို့တော့ရှုမှိုင်တကကြီးတို့တွေ့လာလဲခန္တလေးကြညာဘက်ပေါက်ပဲသိအဲတကလေးကြလည်းဘယ်ဘက်ပေါက်သိတာပြောင်းသွားတယ်ဒီချိန်မှာညာဘက်ပေါက်သိတယ်နောက်တစ်ချိန်ညာဘယ်ဘက်ပေါက်သိတယ်ဒါမျိုးလည်းဖြစ်တတ်တယ်မနေ့ပိုင်းမှာညာဘက်ပေါက်သိတယ်ညနေပိုင်းကျဘယ်ဘက်ပေါက်သိတယ်တခါတည်းကကြအဝင်ပဲသိတယ်အထွက်မသိပြန် ခါတခါကြလည်းအထွက်ပဲသိတယ်ဝင်တွေကမသိပြန်ဒါမျိုးတွေဖြစ်တာအထွက်ပဲသိသိဝင်ပဲသိသိတစ်ပေါက်ပဲသိသိနှစ်ပေါက်ပဲသိသိဒီတိုင်းပဲကြည့်နေနော်နောက်ပိုင်းကျတမာရီအကောင်လားအဝင်ကောအထွက်ကောသိလာနိုင်မယ်နှစ်ပေါက်လုံးနဲ့သိလာနိုင်မယ်စမခါစားတော့ဒီလို မျိုးမျိုးတွေ့လာတယ်မထင်ရှားတာတွေရှိနိုင်မယ်လေမတ်တဲ့ခါကျဒီလိုမျက်စိဖွင့်ပြီးထင်ထင်ရှားရှားမဟုတ်ဘူးနော် တခါတလေဘုန်းကြီးတို့ပါဝင်ပေါ့လေဘုန်းကြီးတို့စမှာကစားဒီတိုင်းမှာဒီကိုတင်းဆိုင်ကြည့်နေမျက်စိဖွင့်ကြည့်တယ်တင်းဆိုင်ကြည့်လို့ဒီမျက်ခုံးရောတွေတင်းမျက်လုံးတွေတင်းနေတတ်တယ်သူ့လေတဘာဝကိုဒါလေးစောင့်ကြည့်ရဘုန်းကြီးတို့ဒီငှက်တွေဘာတွေကနေကတို့ရေကတို့ပေါက်ကနေပြီးတော့ငါးတွေစောင့်ဖမ်းတယ်လို့အဲ့ဒီလေလေးကိုဒါလေးစိုက်ကြည့်နေတာဒါကြီးလည်း စိုက်ကြည့်ရမလို့သိနေအောင်မလေးဘူးမျက်စိဖွင့်ကြည့်လို့ကြည့်လို့မရအောင်ကြည့်လိုက်လို့ချင်းမျက်လုံးနဲ့တင်းတာမျက်ခုံးနဲ့တင်းတာဖြစ်တတ်တယ်သိနေတဲ့အခါမှာသူကသိနေဖို့ရေးကြည့်တယ်လေရှိမှန်းသိရင်လုံလောက်ပြီ လေရှိမှန်းခံစားနေလည်းလုံလောက်ပြီလေရှိမှန်းနားလည်နေလည်းလုံလောက်ပြီဒီလိုပဲမှတ်ထားမယ်နော်အဲ့လိုလေးရှုသွင်းရှုထုတ်လို့ဒါအာနာပါနာပေါ့ဒါမျိုးရှုမှတ် ဒါတော့အာမနာပါနာရှုနည်းပေါ့နော်အဲအာနာပါနာရှုနည်းမပြောရင်ဘုန်းကြီးတို့ကအဲမှာဝိသုဒ္ဓိမဲ့တို့ကဘာပြောလဲဆိုအာနာပါနာပဲရှုရှုဘဂမတမဲ့ရှုရှုဖရာကုံတော့စပွားပါနော်ဖရာကုံတော့ရင်ပွားမယ်နော်ပြီးမှအာနာပါနာရှုမယ်ဖရာကုံတော့တခုလောက်ပွားပြဖရာကုံတော့ပွားတဲ့အခါကျတော့ တိတိတိသောဘဂဝါရဟံသမ္မာသမ္ဗုဒ္ဓဝိဇာနာသမ္မန္တောသူကတောလောကဝိတုအနုတ္တဂုရိတာဓမ္မတာရတိဒါအားလုံးရပါတယ်ဘုရားကုံတော်ကြီးအဲ့ဒီထဲမှာပါဠိလေးတွေမဟုတ်ဘဲနဲ့ဗမာလိုပါတွဲပြီးပွားတယ်အရဟံအရဟံကုံတော်က၅မျိုးရှိတော့ဒီနေ့ပထမဆုံးကုံတော်စပွားကြတော့ပေါ့စပွားကစားကြတော့သူကတမာကြီးကမရဘူးဗျာ နေရတော့ဘုန်းကြီးတို့ကမ္မဋ္ဌာန်းစရာအာယုံပြုလို့လွယ်အောင်ဗာညွန်ကြလဲဆိုတော့ရုပ်ဘွားတဆူဆူကိုအာယုံပြုခိုင်းပါတယ်ကိုကြည်ညိုတဲ့အေငါဖရာကိုနယ်ကိုရရွာကိုမြို့နော်အဲ့ဒီရုပ်ဘွားကြီးအာယုံပြုထားတယ်လေသူတွေဖရာကြီးမဟာမြတ်မုနိဖရာကြီးပေါ့အာယုံပြုတက်တော်ထင်ရှားဖရာလို့အာယုံပြုပြီးတော့ပုံတော်ပေါ်မှာဂုံတော်တင်ပြီးဖြည်းဖြည်းမှန်မှန်လေးဂုံတော်တွေကိုညံတယ်လဲဆင်ញင်ရတယ်စိတ်ထဲကလည်းအဆိုးလေးလည်းထက် အရဟံလောဘဒေါသမောဟစာရသောစိတ်အငြိကျေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားဘုံတော်တော်ကြာရင်တော့ပျောက်သွားပေါ့ဒီကတော့ဂုံတော်စိတ်ထဲမှာညာနဲ့ဆင်ញင်တဲ့ပွားများညာနဲ့ဆင်ញင်ပွားများကိုရည်ကြည်တယ်ဘုံတော်ပျောက်သွားရင်ဘုံတော်လိုက်မရှာရအောင်အရဟံလောဘဒေါသမောဟစာရသောစိတ်ငြိကျေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရား ရံလောဘဒေါသမောဟစရည်သောစိတ်ညစ်ကြေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရား အရဟံလောဘဒေါသမောဟစာရီသောစိတ်ညစ်ကြေးတို့မှကင်းဝေးစင်ကြတော်မူသောမြတ်စွာဘုရားအရဟံလောဘဒေါသမောဟစာရီသောစိတ်ညစ်ကြေးတို့မှကင်းဝေးစင်ကြတော်မူသောမြတ်စွာဘုရား ဘုရားကုံတော်နားလည်စေခြင်းကိုယ်နဲ့နိုင်နိုင်ရှင်ကြီးဘုန်းကြီးတို့တွေမှာကအတန်မဲ့ကြာကြာအနတ်မဲ့ရရအစင်မဲ့မြင်းမြင်းလိုချင်တဲ့စိတ်ဖြစ်တယ်ခါရီလိုချင်တဲ့စိတ်ဖြစ်တယ်ခါရီကြလည်းအဲ့ဒီအစင်နာအာယုံကို မကြိုက်တဲ့စိတ်လည်းဖြစ်တယ်ဘုရားကြာကြီးလိုလောဘတွေဒေါသတွေဖြစ်ဘူးလိုချင်တဲ့စိတ်သဘောကျတဲ့စိတ်ဖြင့်လောဘဖြစ်တယ် အကြိုက်တဲ့စိတ်တွေဒီအတန်ဒီအနတ်ဒီအစင်ဒီပုဂ္ဂိုလ်မြင်ဒေါသဖြစ်တာတွေဖြစ်တယ်။ဘုရားအဲ့ဒီလိုမဖြစ်ဘူး။လောဘဒေါသဖြစ်နေမောဟတွေလည်းဖြစ်တယ်။ဘုရားတို့တွေမှာမာနတွေကလည်းရှိတယ်။ဘုရားကြာကြီးလိုလောဘဒေါသမောဟမာမာနဆိုင်တဲ့မကောင်းတဲ့စိတ်တွေမဖြစ်ဘူး။မကောင်းတဲ့စိတ်တွေ ကြည်လင်အေချမ်းနဲ့ဒါစိတ်ညစ်ကြေးခေါ်တော့ဘောလေမကောင်းတဲ့စိတ်တွေဒီစိတ်ညစ်ကြေးတွေကကင်းစင်းနေတဲ့ကကြတော့စိတ်ကအေချမ်းတယ်စိတ်ကအေချမ်းတယ်ယောဂလည်းအေချမ်းအင်မတန်ကိုကြည်ညိုစရာကောင်းတယ်လေးစားစရာကောင်းတယ်ပုဂ္ဂိုလ်ဤပါလားဆိုတော့ဒီလိုမြင်လာတယ်ရံလောဘဒေါသမောဟဆိုင်သောစိတ်ညစ်ကြေးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရား အရဟံလောဘဒေါသမောဟစသည်သောစေရည်ကြီးတို့မှကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရားဖြည်းဖြည်းမှန်မှန်လေးညာနဲ့ဆင်ញံနှလုံးသွင်းရ ပြီးတဲ့အခါကျခုနအာနာပါနာဆက်ပြီးတော့မှတ်မယ်နော် ခုလောက်ပဲနောက်ပိုင်းထိုင်ရခုနအာနာပါနာမှတ်တဲ့အခါကျတော့မမတ်ခင်မှာဘုန်းကြီးတို့ဘုရားကုံတော်ပွားတယ်ဘုရားကုံတော်ပွားလဲဒီကစိတ်လေးကြည်လင်အေးချမ်းလာတယ်စိတ်လေးတရားတရားတွေဖြစ်လာပြီးတော့အထုတ်ခြင်းနဲ့စိတ်တွေပေါက်လာအဲ့ဒီအချိန်မှာအာနာပါနာမှအာနာပါနာရှုပုံမှန်လေးရှုသွင်း ဉာဏ်နဲ့အထုတ်နေကြကမ္မထာပုံကိုယ်တွေကတော့ကိုယ်အာသာနဲ့ကမ္မထာအထုတ်လို့ရပါတယ်ဘုန်းကြီးတို့ခုပြောတာတော့တခါမှအမထုတ်ဘူးသေးတဲ့ပုံကိုယ်များအတွက်ရည်ရွယ်ပါတယ်ခုနကနှာခေါင်းနဲ့နှုတ်ခမ်းကြားမြောင်းလေးရှိတယ်မြောင်းလေးကဒီလေးကတ်တာပုံမှန်လေးရှုသွင်းဝင်လေးပေါ့နှာခေါင်းဝါထိသွားမယ်ပြန်ရှုလိုက်တယ်ပြန်ရှုထုတ်လိုက်တယ်ထွက်လေးဝင်လေးထွက်လေး ဝင်လေထွက်လေသမခါသာပုဂ္ဂိုလ်များကြစိတ်ကမကတ်ခြင်းမကတ်ခြင်းမကတ်လို့ရင်တော့ရေတွက်လေးနှမတော့ဝင်လေထွက်လေတစ်ဝင်လေထွက်လေနှစ်ဝင်ဝင်သွားတဲ့လေလေးအတိလေးကတ်ကြည့်နေထွက်သွားတဲ့လေလေးအတိလေးကတ်ကြည့်အဲရဝင်ရောထွက်ကောမှတစ်လို့ရရတယ်အရေအတွက်ကလည်းမှန်ရမယ်စိတ်ကလည်းလေးပေါ်မှာကတ်နေရမယ်ဝင်လေထွက်လေတစ် ဝင်လေထွက်လေနှစ်ဝင်လေထွက်လေသုံးဝင်လေထွက်လေလေးဝင်လေထွက်လေငါဝင်လေထွက်လေ6ဝင်လေထွက်လေခုံဝင်လေထွက်လေ8 8ခုထိရေတွက်မယ်နော်8ခုပြည်စံထပ်ပြီးရေတွက်မှမပြီးမချင်း ယခုရည်တွေ့ရတဲ့ရည်ရွယ်ချက်ကတော့မဂ္ဂင်၈ပါးပူဇော်တဲ့အနေနဲ့ဘုရားရှင်ကဓမ္မစကြာသုံးမှာမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီတဲ့ကျင့်အမှန်နဲ့အရင်ဘုရားထုတ်တဲ့ကမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီကျင့်မဂ္ဂင်၈ပါးကိုပူဇော်တဲ့အနေနဲ့၈ခုထိရည်တွေ့တယ်လို့မှတ်ထား ရှင်နိုင်ထိုးပြီးသွားတဲ့အတွက်ဘုန်းကြီးတို့တရားနာကြမယ်နော်တရားနာပြီးမှပြီးမှဒီဘက်ကပုံကိုယ်တွေကတော့စဉ္ညာ6ထိုင်ကြမယ်နှစ်ပိုင်းကတော့အလုတ်ပေးတရားဆိုပြောတာစဉ္ညာ6နီးအလုတ်ပေးတရားတော့စဉ္ညာ6နီးစပြောမယ်နော်စဉ္ညာ6နီးကတော့ဒီဗီဒီယိုလည်းရိုက်တယ်နားရှိလိုက်လည်းနားတောင်းအခုလည်းထပ်ပြောပါစဉ္ညာ6တဲ့ ချိန်မှာကျတော့ဒါလေးတွေရှုမှန်နေကိုအရေးကြီးတယ်။သင်ညာလျှောက်တဲ့ခါကျရင်ဘုန်းကြီးတို့ထိုင်မှတ်ခုနကအာနာပါနာထိုင်မှတ်တဲ့ဤပေါ့နော်။စဉ္ညာလျှောက်မှတ်ပြီးဆိုမယ်စဉ္ညာလျှောက်တော့မယ်ဆိုရင်လမ်းလျှောက်တာပါပဲလမ်းကြောင်လျှောက်လမ်းလျှောက်တော့စင်ကမဆိုတဲ့ပုံလေးရပါတော့ဘုန်းကြီးကအဲ့ဒီတိုင်းပြန်ပြောကြ။စဉ္ညာလျှောက်တော့မယ်ဆိုရင် မြေညီတဲ့နေရာဒါမျိုးရွေးချယ်ရတယ်ပြီးတော့အနန္တကောင်းတဲ့လေကောင်းလေတန်ရတဲ့နေရာမျိုးလေးရွေးရတယ်ပြီးတော့တိရိစ္ဆာန်ဆိုတွေပေါ့လို့ကိုယ်အန္တရာယ်ပြုတတ်တဲ့တိရိစ္ဆာန်ဆိုတွေမရှိတဲ့အန္တရာယ်ကင်းတဲ့နေရာမျိုးလေးရွေးချယ်ရတယ်အတန်နေတိတ်ဆူညံနေလည်းမှတ်လို့မကောင်းအတန်ဆူညံမှုမရှိတဲ့နေရာမျိုးလေးရွေးရတယ်နော်အစဉ္ညာ6ရွေးရတယ် ပြီးတော့ဈဉ္ညာလျှောက်ပြီးတော့ကိုယ်နဲ့ခေါင်းကလည်းဒီလိုမတ်မတ်ထားပြီးတော့လက်ကလည်းအောက်ကိုဆန့်ချအောင်ထားရအောင်အောက်ကိုဆန့်ချဈဉ္ညာလျှောက်ရင်လက်တွေကလှုပ်နေတာလှုပ်နေတဲ့ကစိတ်ကလက်ရောက်ရောက်သွားတတ်တယ်ဈဉ္ညာလျှောက်တယ်ဆိုတာကခြေတော့ကိုကပ်ပြီးလျှောက်ရတာကိုလက်ကလှုပ်နေလက်ရောက်လဲခြေတော့ရောက်နေဒီလိုဖြစ်တယ်ဒါကြောင့်မို့လက်နှစ်ဖက်ကိုဘုန်းကြီးတို့ ရှေ့ပြေးပြီးအောက်ရှေ့ကိုအောက်ချထားနေအသာလေးကင်ထားပိုက်ထားနောက်ကို နောက်ကျောဘက်မှာအောက်ဆန့်ထမ်းပြီးတော့နှစ်ခုကင်ထားပိုက်ထားချို့ပုံကိုယ်ကြီးကြတော့ဒီလက်ပိုက်တယ်လို့ပေါ့ရင်ဘတ်ပေါ်မှာဒီလိုခတ်တင်းတင်းပိုက်ထားရှိတယ်အဲ့လိုမျိုးမလျှောက်အောင်အဲ့လိုလျှောက်လိုက်ဘာဖြစ်လဲဆိုတော့အဲ့ဒီတင်းတင်းကြီးပိုက်ထားလက်ပိုက်ထားတဲ့တင်းတဲ့သဘောပဲတွေ့တယ်ကိုယ်ကဈဉ္ညာလျှောက်တယ်ဆိုခြေထောက်ကိုသိရမှာ ခြေတော်ကိုတီးလိုက်လက်လက်ကတင်းနေရတီးလိုက်ဒီလိုဖြစ်တတ်တယ်အဲ့လိုဖြစ်နေတမာရီမရဘူးပေါ့ဗျာအဲကြောင့်ဈေးငင်းညာရှောက်မယ်ဆိုရင်ဘာလုပ်ရမလဲစိတ်ကခြေတော်မယ်ကတ်ထားမယ်အဲ့ဒီခြေတော်တစ်ခုလုံးမကတ်ရအောင်တချို့ကခြေတော်တစ်ခုလုံးကတ်ထားတဲ့အခါကျကိုယ်ရာတွေဆန့်တာတွေလှောက်ရှားတာတွေအကုန်လုံးလိုက်ကြည့်နေတတ်တယ်အဓိကတော့ဒူးအောက်ပိုင်းလောက်ကြည့်ရင်လည်းလုံလောက်တာပေါ့နော်ဒူးအောက်ပိုင်းလောက်ကြည့်နေပါအဲ့မှာဘုရားရှင်က ရှင်မမောကလံကုရမြတ်ကြီးထိနာမိတာဘယ်ဖြောက်ကြောင်းတရားတွေမှာမိတ်နာတယ်။ဈဉံလျှောက်တဲ့ကစိတ်ကိုအပြင်းမထွက်အောင်လျှောက်ရမယ်။ပြီးတော့အိန္ဒိတွေများကိုလည်းငြင်းငြင်းတက်တက်ထားရမယ်။ဒါလေးတွေပြောမိတ်သွားတယ်။အဲတော့အိန္ဒိတွေများကိုငြင်းငြင်းတက်တက်ထားဖို့ဆိုရင်မျက်စိကိုထိန်းရတာပေါ့နော်။မျက်စိကိုထိန်းဖို့အတွက်ဘုန်းကြီးတို့ကဘာလုပ်ရလဲဆိုရှေ့၄000လောက်ခန့်ကြည့်ရတယ် ရှေးတုန်းကပေါ့ဗျာအတုံးပေါ့ဒီခေတ်လို့ဆိုရင်ရှေ့၄ဘိတ်ကန်လောက်ပဲကြည်ရမျက်လွာလေးချထားရုံပါဒီအန္တရာယ်ရှိရင်တော့ကြည်ကောင်းတာပေါ့နော်ဥကောင်းကြီးကိုဒါငုံထားတာမျိုးမလို့ဥကောင်းကြီးကိုဒါငုံတချို့ကြတော့ဘလို့မှတ်ခိုင်းလဲဥကောင်းကြီးကိုငုံပြီးတော့ကိုချီမလေးကိုကြည်ကြည်ပြီးမှတ်ကြတာရှိတယ်အဲ့လိုခေါင်းကြီးဒါငုံချီမလေးကြည်ပြီးမှတ်နေဘာဖြစ်လဲဆိုတော့ဂုတ်ဒီလေဘင်းဒီ ခုတ်ကြောတွေတင်းပြီးတော့နားလာတတ်တယ်အဲဒီတင်စဉ္ညာရှောင်းနေတဲ့ခါမှာဘုန်းကြီးတို့မျက်စိကအစင်းအာရုံနဲ့မြင်လာရင်လည်းပဲဘ ᱹ ပဲမြင်မြင်ဘယ်ဟာပဲမြင်မြင် မမြင်ကြောင်ဆောင်ပြီးတော့ကျင်ရမယ်နားကအတန်တွေကြားလာရင်လည်းပဲမကြားကြောင်ဆောင်ပြီးကျင်ရတာပေါ့နော်နှာခေါင်းကအနတ်သက်တွေရနေလည်းပဲမွေရနံရရ မရရောင်ဆောင်ပြီးကျင့်ရတယ်။ဈဉာလျှောက်မလို့ချက်ချင်းမလျှောက်အောင်ခုနပြောတယ်မြင်ညီတဲ့နေရာလေးရွေးချယ်ရွေးချယ်ပြီးရပ်လိုက်ပါဗျာ။ရပ်ပြီးချက်ချင်းမလှမ်းရဘူးပေါ့နော်။အဲတော့ဈဉာလျှောက်တယ်ဆိုရင်ဘုရားတို့အဲ့ဒီဈဉာလျှောက်တဲ့တဘာဝလေးဖြစ်စဉ်တဘာဝလေးအရင်ပြောမယ်။ဈဉာလျှောက်တဲ့အခါမှာအဲ့မြင်ညီတဲ့နေရာရပ်ရပ်ပြီးတော့တခြားကိုယ်စိတ်ကိုပြန်ကြည့်လိုက်။ လျှောက်တော့မယ်စဉ်လှမ်းတော့မယ်ဆိုရင်ဘာဖြစ်လဲလှမ်းကျင်တဲ့စိတ်ဈဉဏ်လျှောက်ခြင်းတဲ့စိတ်ဒီစိတ်လေးရင်ဖြစ်ပေါ်ဒီစိတ်လေးကြောင့်မို့စေတစာဝါယောဓာတ်တွေဖြစ်ပေါ်လာစေတစာဝါယောဓာတ်တွေဒီလိုအစစ်စစ်တွန်းလိုက်တော့ခြေတော်ကြီးကရွေ့သွားတယ်ဒီလိုဘုန်းကြီးတို့လေဖြတ်သွားမယ်ဒီခြေတော်ကြီးကရွေ့လို့တွန်းလို့မရဘူးနော်စိတ်လှမ်းကျင်တဲ့စိတ်ကြောင့်မို့ခုနစေတစာဝါယောဓာတ်ဝါယောဓာတ်ပါပဲ ဝါယတဆိုတာတွန်းကန်တဲ့သဘောပဲအစင်းစင်တွန်းကန်မှုတွေဖြစ်ပေါ်သွားတာအဲ့ဒီဝါယတဆိုတာတော့ဘယ်တော့မှသူတခုတည်းမဖြစ်ဘူးကြံတဲ့ဓာတ်သဘောတဘာဝတွေနဲ့အတူတူဖြစ်တယ်ဒါကြောင့်တခြားဓာတ်သဘောတဘာဝတွေလည်းမြင်အောင်ကြည့်ရမယ်ဆိုပြီးတော့မာသရိပတန်သုတ်ထကရာနဲ့ဘုန်းကြီးတို့ပညာဝရပါဠိတော်ပဋ္ဌာန်းပညာဝရပါဠိတော်မှာဘုရားမိန့်ထားတယ်။အဲတော့ဈဉ္ဉံလျှောက်တယ်ဆိုရင်နံပါတ်1 ဘာဖြစ်လဲဆိုသွားခြင်းနဲ့စိတ်ဖြစ်တယ်သွားခြင်းနဲ့စိတ်ကြောင့်မို့စေစဝါယောဓာတ်တွေဖြစ်တယ်ဒီဝါယောဓာတ်နဲ့အတူတခြားဓာတ်တွေလည်းဖြစ်တယ်ဒါကြောင့်မို့စဉ္ညာလျှောက်တဲ့အခါမှာနံပါတ်1လမ်းကျင်တဲ့စိတ်သွားကျင်တဲ့စိတ်ကိုယင်ရှုပါနံပါတ်2တွန်းတဲ့သဘောဝါယောဓာတ်သဘောကိုရှုပါနံပါတ်3ဒီဝါယောဓာတ်ကသူ့တစ်ခုတည်းဖြစ်တာမို့ဉာဏ်နဲ့ဓာတ်သဘာဝနဲ့အတူဖြစ်တယ် ကျန်တဲ့ဓာတ်တဘာဝတွေလေးတာပေါ်တာပူတာဣတာဆိုင်တဲ့ဓာတ်တဘာဝတစ်မျိုးမျိုးမြင်အောင်ရှုရတာပေါ့ဗျာအစပိုင်းမှာတော့ဘုန်းကြီးတို့စရှုမှတ်ခါသာပုံကောများကြလှမ်းညံတဲ့စိတ်ကမရှုနိုင်စိတ်တရားတိတ်များနေတယ်အဲ့ဒီကာလမျိုးဆိုရင်တော့တွန်းကန်တဲ့သဘောလောက်သိရင်လုံလောက်ပါပြီတဏ္ဍာတော့အစိုးထဲညာလန့်နေပေါ့ညာလန့်နေလို့ အဆုတ်ထဲပြီးတွန်းကန်တဲ့သဘောလေးသိအောင်ရှုပါညာလန်းတယ်အဲ့ဒီမှာလဲ तू မှတ်စိတ်နာအောင်နဲ့ကြိုက်ပဲစီနော်ညာလန်းတယ်ဒီလိုကွက်တိကြဒီကလေးလေးအဆိုကမြန်းနေပြီးတော့လှမ်းတာနောက်ကြတာမျိုးမဖြစ်အောင်အဲ့ဒီနှစ်ခုကကွက်တိကြဘာနဲ့ဥမာပေးကြလဲဆိုရှုအပြော့လေးတစ်ခုနဲ့နာယောင်ကိုပေါက်လိုက်ဖတ်ခလဲနဲ့ကတ်ကတ်ထာနဲ့ဒီအတံမီယာနဲ့တပြိုင်နက်တည်းပဲအဲ့လိုပဲ လမ်းနဲ့ခြေတော်အာယုံနဲ့အသိစိတ်ကကွက်တိကတ်နေရမယ်တခုခုလုံးနေပုံနေစိတ်ကအပြင်ထွက်သွားတတ်တယ်ဒါကြောင့်မို့ညာလမ်းနဲ့ညာပဲခြေတော်အသားလေးကတ်တာဒုက္ခတွန်းကန်တဲ့ဘောလေးကြည့်ညာလမ်းတယ်ဘယ်လမ်းတယ်ဘယ်ပဲခြေတော်တွန်းကန်တဲ့ဘောလေးကြည့်အဲ့မှာလမ်းတဲ့ခါမှာလည်းဘုန်းကြီးတို့ဗာဖြစ်တတ်လဲသူအကျဲကြီးလမ်းတာအကျဲကြီးလမ်းတဲ့ခါကျနောက်ခြေတော်ကကြွလာတတ် ဘယ်လမ်းနေဟိုလိုက်နောက်ခြေတော်ကကြွလာရင်ဘယ်ဘက်ညာဘက်ခြေတော်ရောက်လဲဘယ်ဘက်ခြေတော်ရောက်လဲအဲ့လိုဖြစ်တယ်တဖွာစာလောက်လိုက်လုံလောက်တယ်အဲအဲ့မှာညာဘက်ကကြွလာလဲဘယ်ဘယ်ဘက်ကလာညာဘက်ကကြွလာလဲညာဘက်ကလာဘယ်ဘက်ကကြွလာလဲအဲ့လိုဖြစ်တတ်တယ်ဒါကြောင့်ဘုန်းကြီးတို့ကအဲ့ဒီလိုမလန်းစေခြင်းညာဘက်ခြေတော်ညာလန်းနေဆိုညာဘက်ခြေတော်မှာပဲကတ်စေခြင်းနဲ့ ဘယ်လမ်းနဲ့ဆိုရင်လည်းဘယ်ဘက်ခြေတော်မှာပဲကတ်စေခြင်းနဲ့ပေါ့အဲ့လိုပဲမှတ်တာအဲ့တော့ညာလမ်းတယ်ဘယ်လမ်းတယ်ဒါမျိုးရှုအောင်ညာလမ်းတယ်ဆိုညာဘက်ခြေတော်ကတွန်းကန်တဲ့သဘောလေးကြည့်ဘယ်လမ်းတယ်ဆိုဘယ်ဘက်ခြေတော်ကတွန်းကန်တဲ့သဘောလေးကြည့်မယ်နော်ညာလမ်းတယ်ဘယ်လမ်းတယ်ညာလမ်းတယ်အဲ့ဒီတဘာဝလေးပဲဒါလေးကတ်ကြည့်နေအောင် အဲ့ဒီလိုညာလန်းတယ်ဘယ်လန်းတယ်ကိုယ့်အိမ်ထဲမှာရှောက်နိုင်တယ်ကိုယ့်ခြောက်ဝင်းထဲမှာရှောက်နိုင်တယ်အဲ့ဒီခြေောက်မှာပဲတိလိကတွန်းကန်တဲ့သဘောလေးကြည့်ကိုယ်တမာရီအကောင်းရင်တော့အဲလှမ်းညင်တဲ့စိတ်လေးပါတိတယ်လှမ်းညင်တဲ့စိတ်လေးကတော့မှတ်ရှာမလို့ပြီးပြီးတော့ညာလန်းတယ်ဘယ်လန်းတယ်ပဲမှတ်ပေါ့ဈဉ္ညာထေရောက်ရင်ရက်တယ်ရက်တယ်ရက်တယ်သုံးခုလောက်သုံးချက်လောက်မှာ ရက်တယ်ရက်တယ်မတွေကခြေတော့ကနေကောင်းကောင်းကနေခြေတော့တစ်ကိုယ်လုံးကြည့်ရတယ်ဘယ်လိုရက်နေတယ်လဲတောင့်ရသလားတင်းရသလားလေးရသလားမာရသလားဒီလိုကြည့်ပြီးတော့လှဲ့ခြင်းတဲ့စိတ်လေးမှတ်ရမယ်လှဲ့ခြင်းနဲ့လှဲ့ခြင်းနဲ့လှဲ့ခြင်းနဲ့ချက်ချင်းမလဲအောင်လှဲ့ခြင်းနဲ့ပြီးမှလှဲ့တယ်လှဲ့တယ်လှဲ့တယ်လှဲ့တယ်တစ်ချက်မှမှတစ်ချက်လှဲ့ရတယ်နော်လှဲ့တယ်လှဲ့တယ်မှတ် လဲတယ်လဲတယ်မှတ်တာတော့ခုလိုရက်တယ်ရက်တယ်ရက်တယ်သုံးချက်လောက်မှတ်လဲတယ်လဲတယ်မှတ်တာတော့ရက်တယ်ရက်တယ်မှတ်တဲ့ခါတော့ကြာတကုတ်လုံးကြည့်လဲတဲ့ခါမှလည်းတွန်းရသလားတွန်းကံပြီးလဲသလားမာလဲသလားတောင့်လဲသလားတင်းလဲသလားဒါသိပါနော်ရက်တဲ့ခါတော့ဆိုရင်တကုတ်လုံးကြည့်မှတ်မယ်လဲတဲ့ခါဆိုတကုတ်လုံးကြည့်မှတ်မယ်ပြီးတော့ ရပ်ပြီးတော့ရက်တယ်ရက်တယ်ပြီးတော့မှလှမ်းကျင်တယ်လှမ်းကျင်တယ်လှမ်းကျင်တယ်လှမ်းကျင်တဲ့စိတ်တင်ခြင်းပတ် ပြီးမှဒီညာလန်းနဲ့ဘယ်လန်းနဲ့ဒီလိုမှတ်ညာလန်းနဲ့ဘယ်လန်းနဲ့မှတ်တဲ့ခါကျရင်တော့ခုနတွန်းကန်တဲ့သဘောလေးတော့အနည်းဆုံးသိအောင်မှတ်တကယ်တကယ်ကျတော့တွန်းကန်တဲ့သဘောနဲ့တူကျန်တဲ့မာတွန်းတာလေးတွန်းတာပေါ့တွန်းတာကျန်တဲ့သဘာဝတွေနောက်တော့မှတ်ပါများမြင်လာလိမ့်မယ် နောက်တစ်ခုကဒီမှာအသက်ကြီးတဲ့ပုံကိုယ်တွေပါတာပေါ့နော်ဒီမှာကြီးတဲ့အသက်ကြီးတဲ့ခါကျရင်ဘုန်းကြီးတို့အကုန်လုံးကြီးတွန်းကန်တဲ့တော့သိဖို့မလဲဉာဏ်နဲ့တတ်တော်တော်လည်းသိဖို့မလို့သက်ကြီးတဲ့ပုံကိုများကြလှမ်းလိုက်တဲ့အခါအောက်နင်းလိုက်တယ်မာတဲ့သဘောလေးတွေ့တယ်အဲ့ဒီမာတဲ့သဘောလေးပဲကြည့်နေပါညာလန်းနဲ့မာတဲ့သဘောလေးပယ်လန်းနဲ့နင်းတော့မာတဲ့သဘောလေးပေါ့ ညာလန်းနဲ့နင်းတော့မာတဲ့သဘောလေးဘယ်လန်းနဲ့မာတဲ့သဘောလေးဒါလေးကြည့်နေနောက်ပိုင်းကျရင်တော့ဒီလမ်းညင်တဲ့စိတ်မာတဲ့သဘောတုံမတုံတဲ့သဘောဒီတခါကျတော့ဉာဏ်နဲ့ပူလမ်းအေးလမ်းတောင်းလမ်းတင်းလမ်းဒါတွေလည်းသိလာနိုင်တယ်အဲ့ဒီဓာတ်သဘောသဘောတွေပေါ်ပြီးပြောက်ဖြစ်ပြီးပြက်ဒီလောက်ထိမြင်အောင်ကြည့်ရတော့ပေါ့အဲ့ဒါတော့ဘုန်းကြီးတို့ ဈဉ္ညာရှောင်နေပေါ့အဲဈဉ္ညာရှောင်တဲ့အခါကျတော့စိတ်တွေကဈဉ္ညာရှောင်ရင်အပြင်ထွက်တတ်တယ်အဲ့ဒီထွက်တဲ့စိတ်ကိုမမှတ်ရဘူးနော်ဈဉ္ညာရှောင်တာပဲအตาလေးကမှတ်နေရစိတ်ကတော့ထွက်နေမှာခတ်တင်းနေမှအตาလေးကမှတင်းနေရင်မှဈဉ္ညာရှောင်ဈဉ္ညာရှောင်တာထင်ရှားတော့ကပ်ပါအဲ့ဒါလေးလည်းမှတ်တာဒီခါဒီခါကြရင်ဘုန်းကြီးတို့ဈဉ္ညာရှောင်ရင်လည်း ခံစားမှုဝေဒနာတွေပေါ်ညောင်းတဲ့ဝေဒနာတွေပေါ်တာပေါ်လာရင်ဟိုဝေဒနာကိုမမှတ်ရအောင်ဈဉ္ညာရှုမရလောက်ကြိုက်ခဲမှုညောင်းညံမှုခံစားလာရင်တော့တဏှာမှာရပ်ပေါ့ရပ်ပြီးတော့ဒီခံစားမှုတတ်တတ်သဘောလေးကိုရှုစေခြင်းတယ်အဲ့ဒီရှုတဲ့အခါကျငါမပါစေနဲ့ဆိုလိုတာကတော့ညောင်းတာလည်းငါခံစားတာလည်းငါတိတာလည်းငါမှတ်သားနေတာလည်းငါ ကြောင်းကြဆိုင်ကြလဲငါအဲ့ဒီတော့ငါနဲ့ရောပြီးတော့မရှုနဲ့ခံစားမှုသဘောတက်တက်လေးရှုဒီခံစားမှုသဘောတက်တက်လေးကပေါ်ပြီးပြောက်ပေါ်ပြီးပြောက်ဒါလေးဒီလိုမရအောင်ရှုပါပြီးတော့နည်းနည်းတက်တိုင်ဆက်လျှောက်ပေါ့ပညာလျှောက်လို့ကညောင်းလာရင်ဘာဖြစ်တာလဲဆိုတော့တော်တော်များများယောဂီတွေထိုင်ပြီးနားယူကျင်တာများတယ်အဲ့လိုဆိုတဏှာမထိုင်ပြီးအောင်သိခံပြီးတော့တဏှာ တဏှာကြီးရှုမှတ်မယ်တဏှာပြီးအောင်ရှုမှတ်အဲ့လိုသိခံပြီးရှုမှတ်ရင်ထိုင်တဲ့အခါမှာတော်တော်ထောက်ကူပြုတယ်ဒါလေးလည်းပြောချင်တော့ပေါ့ဗျာဒါလေးလည်းမှတ်တာဒါအလုံးသဘောနောက်တစ်ခုကဘာပြောချင်လဲဆိုခုနကဘုန်းကြီးတို့မျက်စိနားလျာကိုယ်စိတ်ပေါ့နော်တရားလေးနဲ့ပတ်သက်ပြီးတော့ဟောထားတဲ့တရားတစ်ပုဒ်ရှိပါဒါတော့ရှင်နာဂသေနာကို မိလိနာမင်းညာမေးတာတော့အရှင်ဘုရားတဲ့ဘယ်လိုအင်္ဂါရတဲ့နဲ့ပြည့်စုံအထုတ်တဲ့ပုဂ္ဂိုလ်ဟာမညာဖွညာရနိုင်ပါတယ်လေဆိုမိလိနာပညာမှာမေးတာတယ်သူကတော့ဗာမိတ်လဲဆိုတော့ကြက်ဥပမာနဲ့ပေါ့ကြက်တွေမှာအင်္ဂါ9ရက်ရှိတယ်အဲ့ဒီအင်္ဂါ9ရက်နဲ့ပြည့်စုံတဲ့ ပြည်စုံသလိုယောဂီမှာလည်းကြက်ရဲ့ဥပမာကြက်ရဲ့အင်္ဂါ၅ရပ်နဲ့ပြည်စုံအောင်အထုတ်ရင်တော့တရားရနိုင်ပါတယ်အင်္ဂါ၅ရက်ကဘာလဲကြက်တရားကိုထရမယ်ကိစ္စအိယာမနဲ့ပေါ့အာယုံတက်ရင်သူကထတယ်တွန်းတယ်ဒါသူတို့သူကဘယ်ချိန်ထရမယ်သူသူသိတယ်အဲ့လိုပဲယောဂီကကိုကအခုဆိုရင်ဘုန်းကြီးတို့တတ်မှတ်တာတယ်6နာရီထမယ်6နာရီထ ထပြီးတော့ကိုယ့်ရဲ့ဟိုရာဥစားတွေလုပ်ရတော့ပေါ့နော်ရှေးတုန်းကကြတော့ဘုန်းကြီးတွေကြတော့မနဲ့အရာနိုးအောင်ပြန်နဲ့ဖရာစီတွေရှိတယ်ဖရာရုပ်ပွားရှိတယ်ဒီစေတင်ကနာတွေကိုတည်းကိုလုပ်ရတော့ဖရာကံတပြည့်စီလဲတာလို့ဇီတိချင်းပြည့်တပြည့်စီလဲတာလို့ဖရာတောက်ရင်သုံးရင်ကတ်ထားလို့ဒါတွေလုပ်ရဖရာသုံးတော်ရင်တောက်တော်ရင်ကတ်ပြီးတဲ့နောက်ပိုင်းမှာခုနကကိုကဘာလို့ရလဲဆိုတော့ကို ရေချိုးပေါ့ချွေတွေတန်တွေထွက်နေပြီးမှကိုယ်ဒိတ်စိတ်တဲ့နေရာသွားတရားထုတ်အဲ့ဒီလိုပဲယောဂီပုဂ္ဂိုလ်ဟာမနဲ့လင်းလာနဲ့ကိုကကိုကိုလည်းတုတ်တယ်ပေါ့ဗျာကိုလည်းအိမ်သားရေချိုးကမျက်နှာတက်တာလို့ပြီးတော့ဖရာပန်းရေချမ်းတောက်တော့ရေချမ်းတွေကပ်ကပ်ပြီးမှသူကတရားထိုင်ရမယ်လို့ဆိုလိုပါတယ်ဒါနံပါတ်1နံပါတ်2ချက်ကကြကြက်များက အိတ်တန်းဝင်ချိန်နဲ့သိတယ်ညနေဘယ်နှလားရအိတ်မယ်ခုလဲချိန်သတ်မှထားတော့ပေါ့အဲ့ဒီချိန်ရောက်မှအိတ်ရအိတ်ရပြန်အဲ့လိုအိတ်တဲ့ခါလဲမဲအိတ်ခင်မှလဲခုနကကိုလှုပ်ရှားရှိတာလုပ်ရတော့ပေါ့ခုနပိုင်းရန်နေခြေတုံးကပုံစံမျိုးဥမာပေးတာတော့ဖះကိုတောက်တော်ရည်ချန်နေကတ်ဆရာကြီးကမဲ့ပန်းစီမီတွေထုံချင်းထုံရတော့ဒါမျိုးပြောပါတပည့်စီလဲတင်တာလဲရတယ် ပြီးတော့ခါကျတော့သူကတော့ရှေးရှေးလုံးကထုံနှံစင်လာပေါ့ကိုယ်တရားတွေဘာတွေခက်ခဲရှိမထေကြီးတွေချင်ကမေးပေါ့ကမ္မတန်ဆရာချင်ကမေးမေးပြီးတော့ကိုယ်တရားကိုအထုပ်ပေါ့အဲ့လိုပြောပါအထုပ်ပြီးမှအိတ်ပေါ့မိတ်ခင်မှာလောရမယ့်ကိစ္စတွေကိုပြောပါအခုပြောချင်တာတော့အဲ့ဒီကတော့အဓိကမဟုတ်ပါဘူးနောက်တစ်ခုကဘာလဲဆိုဆက်ပြောပါရော ကြက်များအစာရှာတဲ့အခါမှာရဲရဲပြီးတော့အစာရှာသလိုစားသလိုယောဂီပုဂ္ဂိုလ်လည်းစားတဲ့တောက်တဲ့နေရာမှာအမှုမဲ့မမဲ့မစားရအောင်ညာနဲ့တတိနဲ့ဆင်ញင် စားတော့ဟောဒီအစာအရာစားတယ်ဆိုတာကသူတော်ကောင်းတရားတွေအထုတ်ဖို့ခန္ဓာကိုလှပဖို့ပြည့်ပြည့်ဖို့ဟုတ်ဘူးသူတော်ကောင်းတွေကျင့်ကြအထုတ်ဖို့ဝိညာယောဂအစာစားတဲ့ဝိညာတွေ နှိမ့်ဆက်မခံရအောင်ဒါစားတယ်ဆိုတဲ့သဘောမျိုးဆင်ញင်စားမယ်နံပါတ်၄ဒါကိုဘုန်းကြီးဒီကထားပြောခြင်းတော့နံပါတ်၄ကျတော့ကြက်များအိပ်ပြီဆိုရင် မျက်စိမမြင်တော့ညာဘက်ရောက်သွားမျက်စိကန်းတယ်လို့ဖြတ်သွားတော့ဒီတိုင်းပဲတဲ့ယောဂီကကိုယ်မှာမျက်စိကောင်းမယ်မလို့လဲအစင်းယူပါနေတွေ့လာတဲ့ခါကျတော့မမြင်ကြအောင်ဆောင်ကျင့်ရ အတန်နေကြားလာရင်လည်းမကြားကြအောင်ဆောင်ကျင်ကိုကမြင်ဆင်းတာတွေမြင်ဆင်းတခုတည်းမြင်လာတော့ကြည့်မှရင်တတိလွတ်သွားတယ်ဒီကျိုးလွတ်သွားပြီဟာနောက်ကအတွေးတွေတမျောတခေါ်ကြီးဝင်လာအတန်နေကြားရင်လည်းသွားနားထောင်မိတယ်အနတ်နေရဘာနာနဲ့ညာနာနဲ့ဒီလိုဖြစ်တယ်စားကြလေတွေးသမျှတွေးလိုက်ဟိုဟာစားခြင်းတရားစားခြင်းဟိုဟာရှာစားတရားရှာစားခြင်းနဲ့တမာရီမရဘူးစား ထိုက်တဲ့နဲ့စားစားတော့စားတာပေါ့နော်နောက်တစ်ခုကတော့အတွေ့အထိနော်ဟိုဟာလေးဝိကြည်တရားလေးဟိုဟာလေးသုံးရင်တရားလေးသုံးရင်ဟိုဟာလေးကိုင်းရင်တရားဒါလည်းတရားမရနိုင်အဲ့တော့ကြက်များညာဘက်မှာမျက်စိကြက်မြတ်သိပြီနေတယ်လို့ပဲယောဂီပုဂ္ဂိုလ်မျက်စိအစင်းယူပါဝင်နေမြင်မလဲမမြင်ကြအောင်ဆောင်းအတန်နေကြမြင်လဲမကြားကြအောင်ဆောင်းအနတ်နေရပြီမဲ့အနတ်ကိုမရကြအောင်ဆောင်း စားစရာတွေလည်းတွေ့တိုင်းမစားနဲ့အသုံးဆောင်ပစ္စည်းလည်းဟိုဟာလေးသုံးဟာကောင်းလေးလို့ဒီဟာလေးသုံးဟာကောင်းလေးလို့ဒါမျိုးတွေမဖြစ်စေနဲ့အဲ့ဒီမှာရှင်နာကဒေနာဒါသူကအယံကာရောအကြောင်းပဲပြောတာမဟုတ်ဘူးတဲ့ဘုရားရှင်ကိုယ်တိုင်ကထေရဂါထာ295မှာဒါမိတ်ထားတယ်။ဗာမိတ်လဲဆိုတော့သကုမတယထာအန္တောတဲ့ ကို့မှာမျက်စိအမြင်မြင်နိုင်မြင်နိုင်ပေမဲ့လို့မျက်စိကမြင်နိုင်ပေမဲ့လို့လည်းမျက်စိကွဲနေတဲ့ပုခုံမျိုးကျင့်ပါအဲကြောင့်ဘုန်းကြီးတို့ဒီတရားတွေဟောစဉ်ကောင်းကဆောင်းပုံလေးပေးထားတယ်အမြင်မျက်စိကိုယ်မှာရှိလေမျက်စိကွယ်သူပုံစံယူမှန်မှုကျင့်ရမည်တရားထုတ်တဲ့ပုဂ္ဂိုလ်ဆိုတာတကုတရားမြင်လာလဲမမြင်ကြအောင်ဆောင်ကျင့်ရမယ်လို့ဒါပြောတာပါ မြင်စမြတွေလိုက်ကြည့်နေတော့လွတ်တော်တာလွတ်ရင်တော့တမာရီကမရအောင်ဗနေအတုအတုမထူဘုန်းကြီးလည်းလွတ်နေမှာယောဂီတို့လည်းလွတ်နေမှာဘာတမာရီမှမရဘာတမာရီမှမရဘာတရားမှမရအဲ့ဒါသိကြတယ်နောက်အတန်ပေါ့လေတရားတန်တို့ဘာလို့လဲနားထောင်အောင်တွေ့စမြတန်တရင်နေနားထောင်နေမယ်တရင်နေကြည်နေမယ်ဘာတရားမှမရနဲ့နောက်တစ်ခုကသောတဝပရိရောယတာ ရှင်နာဂဒေနာအကိုးကားနဲ့ဟောတာပေါ့ဗျာဒါလေးပြောချင်တော့ကို့မှာနားရှိပေမဲ့လို့လေနော်အတန်နေကြားနေပေမဲ့လို့လေမကြားကြအောင်ဆောင်းပြီးကျင့်မှာဒါပြောတော့အဲ့ဒါကိုအတန်စကားကို့မှာကြားလေမကြားရသူပုံစံယူမှန်မှုကျင့်ရမည်နောက်တစ်ခုသူကဘုရားဟောလေးတွေပြန်ပြန်ကိုးကားပြီးပြောတော့ပညာဝတ္တ ပညာဝတ္တဆိုဇင်ဝဇင်ဝဝတ္တလို့ပုံကောင်းတယ်ယထာမှုဘောကိုယ်မှာပြောနိုင်တယ်ဆိုနိုင်တယ်နော်ဒါပေမဲ့မပြောနိုင်တဲ့စကားစွန့်နေတဲ့ပုံပုံမျိုးကျင့်ရနှုတ်လျာပေါ်ပါပြောနိုင်냐လဲစကားစွန့်သူပုံစံอยู่မှန်မှုကျင့်ရမည်ဒီချိန်မှာစကားမပြောဘဲနေနိုင်ကောင်းတယ်နော်ဘာဖြစ်လို့လဲဆိုစကားပြောလို့ရှိရင် နောက်ယောဂီတို့ကိုယ်တိုင်တွေးလိုက်မယ်9မိနစ်လောက်ပြောလိုက်လေတဏှာကြီးလုံးဓာရီရက်ပြန်ပေါ်လာကျန်တော့မှတ်လို့ကိုမရအောင်အဲ့ဒါအဲ့ဒီရက်တွေသေချာသတိထားလိုက်အဲကြောင့်မို့တရားထုတ်နေတဲ့အချိန်ကတတ်နိုင်သမျှစကားကိုမပြောဘဲနေရရှေးရှေးကရှင်မြတ်တွေဆိုဆုံးခံသွားတာဘုန်းကြီးတို့ကစကားလုံးဝမပြောဘဲနေလို့လည်းမရဘူးနော်ပြောတဲ့နာတော့ပြောရတော့ ဒါပေမဲ့လို့တရားရှုမှတ်တဲ့ခါကျတော့ပြောသင့်တာတွေပို့ပြောကြတာများတယ်ရှင်းရှင်းအရှင်မြတ်ကြီးကဘာလုပ်လာလဲရေငုံသွားကြတယ်ဆုံးခံသွားပဲ10ပါးဆို10ပါးပေါ့50ဆို50ရေငုံပြီးဆုံးခံကြွားတယ်ဆုံးခံမျိုးရဲကြွားတယ်ဒါပေမဲ့တရားဓမ္မတွေမေးရင်တော့ပြောရတယ်တဲ့ဆရာတော်ဒီနေ့ဥပုံနေလာဖျားဆိုရင်တော့ရေငုံထွေးပြီးဒါပေမဲ့များသောအားဖြင့်အဲ့လိုတာမန်အကြောင်းကိစ္စတွေပြောမိပါဆိုရေငုံတာ ရင်ကုန်ပြီးရွာဘဝကြံရေထွေးလိုက်တာရေထွေးလိုက်လို့ရင်အဲ့ဒီရွာဘဝသွားကြည့်လေဒီနေ့ဘယ်နှပါးဆုံးခံကြွတယ်သိတယ်ရင်ကုန်ထွေးတာရေခွက်လေးတွေထွေးတာဒီနေ့ဆယ်ပါးရင်ကုန်ထွေးတာတွေဆယ်ခွက်တွေးတယ်သူကအရှိရှိကဒလိထုံနှန်းစင်လောက်အဲပြောချင်တာကတော့ဘုန်းကြီးတို့စကားမပြောပြအောင်လို့ရှိရှိဆရာတို့ရင်ကုန်ဆရာတို့တို့ဘာလို့ရှိတယ်အဲ့လိုတော့နော်ဒါကတော့စကားမပြောပြအောင်လို့နေတာပါ ကိုယ်မှစကားပြောနိုင်ပြီမလို့လည်းမပြောပဲနေမပြောရတာခုနလိုပါပဲပြောလို့စကားပြောပြီး9မိနစ်လောက်ပြောတနိုင်တော့ဒါလေးရမှတ်နေရအဲ့ဒီနေသတိထားကြည့်လိုက်နော် စကားပြောပြီးမှတ်တဲ့နေနဲ့မပြောပဲနဲ့မှတ်တဲ့နေတော်တော်ခွာနောက်တော့စကားပြောတာကိုတော်တော်ဒုက္ခပေးတာပဲအဲတော့မပြောပဲနေရဘုန်းကြီးတို့တရားစကားဝင်တဲ့ကလည်းမတူဘူးတရားဓမ္မတွေကအာအရှင်ပြားဆက်ချူးဆက်ဘုန်းကြီးသွားတရားဝင်တယ်ဆရာတော်ကြီးတို့ကနီးခိုင်းတယ် မေးတယ်ဆွန်ဆိုင်နဲ့ရှင်မရဘုရားကြွလာဘယ်နေရာလို့တို့ကျွန်တော်ဘုန်းကြီးတို့ကဘာလို့လဲဆွန်စားပြီးလို့ရင်တော့သူတို့နဲ့ဝေးတဲ့နေရာထွက်သွားပြီးလမ်းလျှောက်ရတယ်ဆရာတော်ကြီးနဲ့ပြစ်ထားတယ်တော့ဆရာတော်ကြီးကသူပြောပြောကိုကယောဂီလုံနေတယ်အဲ့ဒါမှတ်တာနော်ဒါလည်းဒါကိုခုနကရှင်မြတ်ကကိုကားနဲ့ပြနောက်တစ်ခုကဘလဝရုပ်ဘလောဒုဘလောဝိယဒီကိုမှဆွန်းဆွန်းတမန်နော်ဘလ ခွန်အားတွေရှိပြန်လို့ပြုတ်ကလေးပြက်ကလေးမြန်မြန်တက်တက်သွားတာမျိုးမလုပ်အောင်ကိုယ်မှာခွန်အားတွေရှိပေမဲ့လို့အားနေတဲ့ပုံစံမျိုးပေါ့ရင်တော့ကတော့ခါနာတဲ့ပုံစံမျိုးပေါ့နော်ခါနာတဲ့ပုံကကြခါနာဝူတဲ့ပုံကိုသိမှာဘုန်းကြီးလည်းခါနာဒီတနစ်ပါလို့ခဏခဏနာခါနာလို့ရင်လေနာမဆိုးတဲ့အတွက်ဖြည်းဖြည်းချင်းလေးထားရမနာဖြည်းဖြည်းချင်းထိုင်ရတယ်အဲ့ဒီလိုပဲတရားအထုတ်တဲ့ပုံက ဗလခွန်အားကိုမှများလေအင်အားနဲ့သူ ပုံစံယူမှန်မှုကျင့်ရမယ်နောက်တစ်ခုရှင်နာဂတိနာ ကိုကပြတာအထေအထေသမုတ်ပန်ဒီတေယထမတတာယိတံတွက်လွယ်လှုပ်ရှားပြုတ်နိုင်ပေမဲ့ကိုယ်တွက်တွက်လွယ်လွယ်သွားနိုင်တယ်လာနိုင်တယ်ပြောနိုင်ပေမဲ့စွမ်းမဲ့ပြီးတေးနေတဲ့ပုံကုံမျိုးလူသေးကောင်းလို့နော်မတုံမလုတ်ကြီး အသေးသဘောမျိုးကြီးအဲ့ဒီလိုမျိုးကျင့်ရမယ်ဒါကတော့အထုတ်တဲ့နည်းတွေကိုရှင်နာကဒေနာကဖရာဟောကိုကားပြီးပြောသွားဒါသာမဓာတ်ရိုက်ရှိတယ်နော်တချို့ဒီပုံကိုယ်တွေကဒါကိုနားမလဲတဲ့ခါကျတော့ဘာတွေလျှောက်ပြောနေမှမသိဘူးတရားအထုတ်ပါတယ်ဆိုမှအဲ့ဒီလိုပေါ့မျက်စိကွဲနေတဲ့ပုံစံမျိုးမကြားတဲ့ပုံစံမျိုးဘယ်မှမပါမနဲ့ရှောင်မဟုတ်ဘူး ဒါဘုရားဟောရှိတယ်အဲကြောင့်ဘုန်းကြီးခုနအကိုကားလေးသိအောင်လို့ဖတ်ပြနော်ဒီဟာဂါထာမှာဓာတ်ရိုက် ပါပါတယ်ရှင်နာဂတိနာဒါကိုကိုပြောတာအဲတော့ဘုန်းကြီးတို့ယောဂီများတော့ဒီလောက်တွေအကုန်မှတ်ဆရာမလို့ပါဘူးသိဖို့ရပါလေကိုမျက်စိရှိမယ်လို့မမြင်ကြအောင်ဆောင်ပြီးကျင်းကိုအိမ်တွင်မှာပဲဖြစ်ဖြစ်အတန်နေကြနေရတယ်တည်င်းတာပဲဖြစ်ဖြစ်သူများပြောတာပဲဖြစ်ဖြစ်မကြားကြအောင်ဆောင်ကျင့် သွားမပြောနဲ့သွားမပါနဲ့ကိုကပြောနိုင်တယ်ဆိုနိုင်တယ်သွားမပြောနဲ့စကားမပြောနိုင်တဲ့ပုံစံမျိုးနေကိုမှဟိုအင်အားတွေရှိတယ်ဒါပေမဲ့တွတ်တွတ်လက်လက်လှုပ်ရှားနေအထူးသဖြင့်ဓာတ်ကမ္မတာမှတ်တဲ့ပုံကောင်များကြတွတ်တွတ်လက်လက်လှုပ်ရှားရင်တော့ဒီဓာတ်သဘောတဘာဝတွေအများကြီးမတွေ့ဘူးပေါ့ဗျာချွင်းချက်ဓာတ်သဘောတဘာဝတင်တဲ့ခါကျရင် တချို့ကြညောင်းတတ်တယ်ညောင်းနေရင်တော့ ဟိုခက်သွက်သွက်ရှောင်းတဲ့ခါမျိုးတွေရှိတယ်အတိလေးကဓာတော်တော်ကတစ်မျိုးလောက်သိရင်ပြီးတော့ပါညောင်းနေရင်တော့ခက်သွက်သွက်ရှောင်းပေါ့မညောင်းတော့ဘူးဆိုရင်တော့ပုံမှန်လေးရှောင်းခက်ဖြည်းဖြည်းပြီးတော့ဒီမတုံမလုတ်ပေါ့လေကိုကတော်တော်လေးသွားနိုင်ပြီမဲ့လို့လည်းမတုံမလုတ်သေးနေတဲ့ပုံကိုဆွမ်းမရှိတဲ့ပုံကိုပုံကိုမျိုးဖြစ်အောင်ကျင်းဒါမျိုးပြောတယ်နော်အဲတော့ခုနက စကားပြောတဲ့ကိစ္စလေးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားရှင်မောကလံကိုမိန့်တာတာရှိတယ်စကားပြောပြီးဆိုရင်စန့်ကျင်ဘက်စကားမပြောနဲ့စန့်ကျင်ဘက်စကားပြောရင်တော့သူနိုင်ကိုနိုင်ပြောရတာပေါ့အတူကကိုနိုင်သွားရင်အဲသူကစန့်ကျင်ဘက်ကိုကရှုံးသွားရင် နောက်တစ်ခါတွေ့ရင်တော့ဘလို့ပြန်ခြေပအောင်ဒါစဉ်းစားနေစဉ်းစားနေရတာအစိတ်ကတွေးတာအတွေးတဲ့ရောက်နေလွင့်နေတတ်တယ်အကြောင်းရှင်မောကလံကိုမြတ်စွာဘုရားစကားပြောရင်ဘယ်တော့မှစန့်ကျင်ဘက်မပြောနဲ့ ဆန့်ကျင်ဘက်ပြောရင်ကိုနိုင်သူနိုင်အဲ့လိုပြောနေရတဲ့ခါကျပို့ပြီးအတွေးတွေဝင်တယ်နော်ဆန့်ကျင်ဘက်စကားတွေများများပြောရင်စိတ်တွေကပြန့်လွင်နေတတ်တယ်စိတ်ပြန့်လွင်နေတဲ့ပုဂ္ဂိုလ်ကိုနှုတ်စိတ်မထိန်နိုင်တော့ကိုနှုတ်စိတ်မထိန်နိုင်တဲ့ပုဂ္ဂိုလ်ကတမာရီမရအောင်တမာရီမရရင်ဘာပညာမှဘာအသိဉာဏ်မှမဖြစ်တော့ဒါလေးမှတ်ထားဆန့်ကျင်ပြောနေရင်အတွေးဝင်စိတ်ဆင်ပြန့်လွင်သည်ပြန့်လွင်သူမှဆောင်းသေးတာ မှန်စွာကင်းလေသည်မဆောင်စီမှထိုသူမှတမာရီမှဝေးလေသည်တမာရီကင်းမှထိုပုဂ္ဂိုလ်မှပညာမဖြစ်ပြီဒါဘုန်းကြီးတို့အင်္ဂုတ်ထုရှင်မမောကလန်ဌိနမိတာပြေဖြစ်တော်တရားတွေမှာဘုရားဟောတာဒါလေးမှတ်ထားမယ်နော်တရားရှုမှတ်တဲ့ပုဂ္ဂိုလ်ဒါအရေးကြီးလို့နော်ပြီးတော့အတွေးတွေလည်းအတွေးတွေတော့မျောမလိုက်နဲ့ဒါလည်းရေးကြည့် ခါကြီးအတွေးတွေတော့ရှောက်ပြီးတွေးဒါတွေတော့မျောလိုက်အတွေးတွေဝင်လာချက်ချင်းမှတ်နေအောင်ပြနေအောင်လုပ်နောက်တစ်ခုရှင်နာဂဒေနာဟောတဲ့တရားလေးပြီးအောင်ဆက်ပြောမယ်နောက်ရနောက်တစ်ခုကြက်တည်းရဲ့အင်္ဂါရတစ်ခုရှိတယ်ကြက်တည်းကသူကအိတ်နေကြနေရပဲအိတ်တယ်ဘဇူကသူ့ကိုအန္တရာယ်ပြုတ်ပြုတ်ခဲနဲ့ပြစ်ပြစ်ဒုံနဲ့ပြစ်ပြစ် သူ့ကိုရိုက်ခတ်ပုတ်ခတ်ပေမဲ့လို့လည်းသူအိတ်နေကြနေရပဲအိတ်တန်းပြန်တက်တယ်သူ့နေရာမစွန့်ယောဂီပုဂ္ဂိုလ်ကလည်းဒီတိုင်းပဲနော်ဘာလို့ပဲလှုပ်လို့ဒီကိုယ့်ရဲ့ကမ္မထာလှုပ်ကိုလွတ်မထားရအောင်အခုဘုန်းကြီးတို့တရားစတရားပြောနေတယ်ဘုန်းကြီးတို့လည်းလွတ်လွတ်သွားတယ်အဲတတိကအောင်ပြန်ပြောอ่ะတတိလေးကပြောอ่ะဘာပဲလှုပ်လို့ဘာပဲပြောပြော စားစားသွားသွား ကိုယ်ကမ္မထာအာယုံလက်မလွတ်စိတ်နဲ့ပြောတာကြက်ကသူ့ရဲ့ဘဇူဝပဲဘလို့အန္တရာယ်ပေးပေးသူအိတ်အိတ်တဲ့နေရာဘယ်တော့မှမဆွန့်လို့ယောဂီပုဂ္ဂိုလ်ကလည်းဒီတိုင်းပဲတဲ့ဘာပဲလှုပ်လို့ကိုယ့်ရဲ့ကမ္မထာအလုတ်ကိုလွတ်မပြင်းနဲ့မလွတ်စေရဘူးအမြဲတမ်းပေါ့ခုလိုတရားနာတာပဲဖြစ်ဖြစ်ဒီထဲမှာတော့ဘုန်းကြီးတွေပုံစံပြောထားတာပေါ့ဘုန်းကြီးတွေကြတော့သင်္ကန်းလေးတွေပါရှေးတုန်းကဒီလိုသင်္ကန်းကောင်းအောင်မရှိဘူးဗျာသင်္ကန်းကလည်းခဏခဏဆုပ်တော့ ဒီသင်္ကန်းလေးတွေပြန်ချုပ်တာသင်္ကန်းချုပ်တာပဲဖြစ်ဖြစ်ဝေယဥစ္စာကြီးငယ်လောက်တာပဲဖြစ်ဖြစ်ကိုယ်ကမ္မထာလောက်ကမလုံးမစွန့်ရဘူးအခုဘုန်းကြီးတို့ဒီထဲမှာဆိုရင်သူများဘာလိသင်ပေးတယ်တရားသင်ပေးတယ်ကိုကိုယ်တိုင်သင်ယူတယ်အဲ့ဒီခါမှလည်းတတိမလွတ်စင်တယ်ဒီပုံမှာကပ်ပြီးတော့ထားရမယ်အစာပဲတော့နည်းနည်းခက်မယ်နော်ယောဂီတို့ကိစ္စမရှိဘူးဒီလိုပဲဒီပြပြလေ့ကျင့်ယူရမယ်ဘုန်းကြီးပြောတာလေးကိုဒီပုံမှာတတိကနာနေဘုန်းကြီးကလည်းဒီပုံမှာတတိကနေပြောအောင် အဲ့ဒါကိုပြောတယ်ဒီနောက်တစ်ချက်ကအဲ့လိုမှတ်ထားမယ်နော်ပြန်ဒီနေ့ဒီလောက်ပဲမှတ်ထားမယ်အဲ့တော့ယောဂီမှန်ရင် မြင်စမြအာယုန်တွေဘာပဲမြင်မြင်ပါလေမမြင်ကြအောင်ဆောင်ခြင်းဘာပဲကြားကြားမကြားကြအောင်ဆောင်ခြင်းဘာအနမဲ့ရရမသိကြအောင်ဆောင်ပြီးခြင်းစားစရာတွေ့လာတယ် မသိကြအောင်ဆောင်းနေလိုက်စားခြင်းကြရင်တော့စားရတော့ခဏခဏတွေ့တဲ့ကောက်ကောက်စားနေတော့တတိယလွတ်နေမှာနော်ပြီးတော့အသုံးဆောင်ပစ္စည်းတွေလည်းဒီတိုင်းပဲဟိုရှိသမျှလေးနဲ့ကျင်နပ်ဟိုဟာလေးဟိုဟာလေးထိုင်ဟိုနေရာထိုင်အကုန်လို့ဒီနေရာထိုင်အကုန်လို့ရွေးချယ်နေတတ်တယ်နော်အဲဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသည်ဖြင့်မဲ့ညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ ဘုန်းကြီးတို့ဒီဘက်ပိုင်းကယောဂီများကတော့စဉ္ညာလျှောက်မယ်ဟိုရှစ်တိုင်းကယောဂီများတော့နာယူလို့ရပါပြီ